ဒီကနေ့1338ခုရာတော်လာခြင်းနဲ့ဖြစ်တယ်။ဟောနေကြတရားရှင်ကတော့မြတ်စွာဘုရားခုနဝါမြောက်မှာဒါဝိနာမှာဟောရတဲ့အပြီးတော့တရားဆက်ဟောဖို့ပါပဲ။အဲဒါဝီခြင်းပါဠိတော်ကအာရဏဝီခြင်းတရားဟောလို့ပြီးတော့ပါပြီ။ဒါပေမဲ့လို့ မဟာသမယတုတ်ဟောစဉ်ခါကာလကနာဇမာရိအားသင်လျော်တဲ့သုံး၆တုတ်ကိုဟောထားပါတယ်။ခြေအားလျော်စွာဟောထားတဲ့သုံး၆တုတ်ရှိမဟာသမယတုတ်ကြီးကတော့နတ်ကြီးရဲ့အမည်ကြီးညာထားတာပါပဲ။အဲဒီသုံး၆တုတ်ကတော့ တရားနှလုံးသွင်းပြီးတော့မေဖို့ရတရားတို့ရအောင်ဟောထားတဲ့သုတ်တရားတွေသာကဇိယရာကအာကြီးတဲ့ပုဂ္ဂိုလ်များအတွက်သမာပရိပသနိယသုတ်ဟောထားတယ်။မောဟအာကြီးတဲ့ပုဂ္ဂိုလ်များအတွက်ကလာဝိဟာရသုတ်ဆိုတာဟောထားတယ်။မောဟစေအာကြီးတဲ့ပုဂ္ဂိုလ်များအတွက်မဟာဒီဝသုတ်ဆိုတာဟောထားတယ်။ဝိတေဇိယ မိတဲ့အာကြီးတဲ့ပုဂ္ဂိုလ်များတဲ့သုလပြူဟာသို့ဟောတာရာဇရိုက်ရာရာအားကောင်းတဲ့ပုဂ္ဂိုလ်များအတွက်တုဝေဒကသုံးဆိုတာဟောတာဒီပညာဘုန်းကြီးဇရိုက်ဆိုပညာပညာအားကြီးတဲ့ပုဂ္ဂိုလ်များအတွက်ဥရာဗေဒသုဆိုတာဟောတာအဲဒီ၆သုဟာရှိရလဲဟောဘူးပါလေဒီချိန်ကအဲဒီဥရာဗေဒသုကို ဟောထားတာအတန်လည်းဖမ်းတယ်ဘုရားဗေဒသုတ်ကတော့ယောဂီတွေနဲ့လည်းအထူးသင်လျော်တယ်ဆိုပြီးဟိုတုန်းကအတန်ဖမ်းတာတိတိတုတ်တွေကတော့အတန်မဖမ်းပြင်းပြင်းနဲ့ဟောတာအဲဒီအတန်ဖမ်းတာတဲ့အတန်အတန်ကျိုးကွေကဒီကိုဘုန်းကြီးတို့ဇာတိရဲ့ဇီဝတိအောင်ရောက်ဇီဝတိအောင်ရောက်တော့ဒီကိုမှတရားဘက်ကစိတ်မဝင်စားတဲ့သက်ပိုင်း မသေးတွေဆက်ရှိပါတယ်လို့ယောက်ကသူကတရားတယ်ဘယ်တော့မှသူစိတ်တွေဝင်စားတာမဟုတ်ဘူးဒါပေမဲ့လို့အဲဒီကုရဗေဒတို့ကျိုးွေတရားကိုသူကနားထောင်ပြီးတော့သဘောကျတဲ့အကြောင်းကိုသူကပြောတယ်သူကတရားစိတ်ဝင်စားတယ်ဘုန်းကြီးတော်မှဘာစိတ်ဝင်စားပါလဲလို့တော့သိမရဘူးနောက်နားထောင်ကြည့်တော့ကုရဗေဒတို့ကသူကမသေးခင်အတွင်းတရားရအောင်အားထုတ်ဖို့ဆိုတာတိုက်တွန်းထားတဲ့တရားအမှန်ကောင်းတာဟုတ်သွားတယ် အဲ့ဒါနဲ့သဘောကျဒါနဲ့အများလည်းသဘောကျတာနဲ့စာအုပ်ကလေးပြအောင်မူရသဒ္ဒနာလောကဖွဲ့ရိုက်ပြီးစာအုပ်ထုတ်ဝေတော့အားလုံးသဘောကျကြပါပဲပညာရဲ့ပညာအကြည့်တဲ့ပုဂ္ဂိုလ်တွေအတွက်ဟောတာဖြစ်တဲ့အတွက်ပညာရှိတွေကပို့ပြီးတော့သဘောကျကြပညာရှိတွေကအဲ့ဒါအကြောင်းပြုပြီးတော့ကဘာအေးဘုရားသာသနာ ဘုံမိတ်တက်ကကြာရည်မှုဖြစ်တဲ့ဥလမောင်ကကြံတဲ့တုတ်တွေလည်းပဲအဲဒီလိုစာကူလေးကြည့်အောင်လို့ဆောင်ရွက်ပါဦးလို့တောင်းပန်ထားကြာပြီဆင်ညာမမရှင်းကြောင်းညိုတဲ့ခါကာလကျရင်ကြံတဲ့တုတ်တွေလည်းအဲဒီလိုပဲရသော်ကြည့်အောင်လို့ဆောင်ရွက်ကြီးမြောက်ပါဦးဆိုပြီးတော့သူကတောင်းပန်ထားတယ် ဒီတိုင်းဆိုတော့နားမလည်ဘူးတဲ့အဲဒီတော့ဘူရာဗေဒသုတ်လို့နားလည်အောင်လို့အဲဆောင်ရွက်ပေးပါလို့ဒီကကြောက်ထားတယ်ဆိုပေမဲ့လည်းဘုန်းကြီးကဘူရာဗေဒသုတ်တော့ဒီရင်သုတ်ကြီးကသူတွေစိတ်ဝင်စားမယ်မထင်ဘူးဒီရင်သုတ်ကြီးကအိုးနေနေဘူရာဗေဒသုတ်ကတရားလုပ်ငန်းနဲ့လည်းပတ်သက်တယ်ကွာ အဲအရောက်ခါရေးအေးပဲဒါပေမဲ့လည်းသူကခဏခဏကြောက်တော့ပုတ်တုတ်တော့စားနိုင်မှာပဲလို့အဲဒီတုတ်၆တုတ်ထဲကသူ့ဝတ္တကတုတ်ဆိုတာတော့ညာနာလည်းကိုရပို့ပြီးနီးစပ်တယ်အဲဒီသူ့ဝတ္တကတုတ်ကစပြီးတော့ဟောမှာပဲဘုန်းကြီးကစဉ်းစားပြီးဒီနေ့အဲဒီသူ့ဝတ္တကတုတ်ဟောဖို့ရဆောင်မုတ်တယ်လည်းစီးရတယ် သဒ္ဓါဇယက်သဒ္ဓါအားကြီးတဲ့ပုဂ္ဂိုလ်များအတွက်ဟောတဲ့တရားတဲ့ဒီတရားကိုနာပြီးတော့နတ်ပြည်ဇမားတွေဉာဏဖြစ်တာကိုဂရေတသိရှိရလို့ဆိုပါတယ်သောတာပန်တရားကအနာဂတ်ဖြစ်တာတွေကမမြင်မတွေ့နိုင်ဘူးတဲ့ဒါတော့တရားတရားအားကြီးတဲ့ပုဂ္ဂိုလ်တွေကြတော့ဒီတရားလည်းပဲသိဝင်စားပြီးတော့ကုသိုလ်တရားတွေထူးပွားဝေရအကြောင်းလည်းရှိပါတယ်နော် ရိုက်6မျိုးရှိတာမှာအဲ6မျိုးလုံးနဲ့သက်ဆိုင်တဲ့တရားတွေမြတ်စွာဘုရားသုတ်စီတုတ်စီဟောတာနေတော့သူနဲ့သူ့ကြိုင်နဲ့တဲ့တဲ့ပုဂ္ဂိုလ်တွေအဲဒီတရားသဘောကျပြီးတော့ကုသိုလ်တရားတွေလည်းပွားတရားတွေလည်းရမယ်ဆိုရပြီးတော့သွားနိုင်တယ်အခုအချိန်ကတော့အဲနှစ်နာရီမှတင်စီတော့ပါအခုချိန်ကစပြီးတော့အဲဒီ သူဝေတကသုတ်ခေါ်ရမယ်မဟာသမယတော်ဟောတာနေမှာသာကရင်မင်းမျိုးမှာဖြစ်လာတဲ့ညာ900ညာနာတွေနဲ့မြတ်စွာဘုရားလင်းသုံးနေတဲ့အခါမှာနတ်မြမာတွေကမြတ်စွာဘုရားရောညာနာဖြစ်ပစ္စညာနာတွေရောပူဝေရသာကြအဲဒီကြကြဝလာမှာ စကြဝဠာဘောက်သတောင်းမစကြဝဠာတွေကနေပြီးတော့နားတယ်မှာစုဝေးကြတယ်အဲဒီခါမှာရာတရားအာကြီးတဲ့နာဇမာတွေကျွတန်းဝင်ရအောင်ရာတရားအာကြီးတဲ့နာဇမာတွေအတွက်ဒီတုဝတ္တကတုတ်ကိုဟောတယ်တုဝတ္တဆိုတာ ပါဠိလိုကတော့တုဝတ္တခြေတုံးကတော့စာဥတွေမှာတုဝတ္တလို့ရှိတယ်တုဝတ္တကအခုသံဃာနာမူကသရသံဃာနာမူကတော့အလုံးပါဠိမူနဲ့ညှိနှိုင်းပြီးတုဝတ္တတလင်းကြီးတစ်လုံးမှနှလုံးမဟုတ်တုဝတ္တကပါဠိဗိဓာန်နေမှာလဲတုဝတ္တရှိပါလေတုဝတ္တတော့တုဝတ္တကတော့ဘိက္ခုနီပါဠိမှာမှာတော့တုဝတေယုံဆိုတာရှိ ညာဘာနာဘိက္ခုနီယောသေဧကမေသေတုဝတေယောဝါစိတ်တယံသာဒီရင်အဲ့ဒီမှာရှိတယ်။ညာမိမမျိုးသမီးညာနှစ်ပါးဆိုရင်တခုတည်းအဲ့လိုရှိရင်ဒုဝတေယောအိတ်ကိုညာအိတ်တယ်လည်းရှိတယ်ဒုဝတေယောမှာ။ဝါစိရပါသိနေအဲ့ဒီမှာတုဝတ္တသဗ္ဗညိနှလုံးသင်နေရှိ။သဗ္ဗညိတစ်လုံးနဲ့ဟာတုဝတ္တအမြဲ အင်္ဂလိပ်အက္ခရာနဲ့ထုတ်ထားတဲ့ဗိဓာကြီးမှာတော့သူဝတ္တပါဠိကိုထုတ်ပြီးတော့သကတကသူဝါရတဆိုပြီးတော့သူ့လိုရတဲ့သူဝတ္တဆရာမှာပေါ့ဒါပေမဲ့လို့သကတဗိဓာကြီးတစ်ခုထုတ်ကြည့်တော့အဲ့ဒီမှာလည်းသူဝတ္တတော့မရှိဘူးအဲ့တော့သူဝတ္တရှိတဲ့အတိုင်းအရေးပဲယူရမယ်သူဝတ္တဆိုတာဒီကမြန်တယ်ခိပ္ပမြန်တယ်ဆိုတာနဲ့ပရိယေအတူတူပါပဲလေးရမှာ ဉာဏ်နဲ့ဆိုတဲ့အနေတွေပဲရှိတယ်။ဒါတော့ဒီတုတ်တရားနာပြီးတော့ပြင်လို့ရှိရင်မေဖို့နိဗ္ဗာန်မြန်မြန်ရောက်တယ်ဆိုတဲ့အဓိပ္ပာယ်ယူဝရရှိပါတယ်။အထက်ကထာကလည်းမဖွင့်ခဲ့ဘူးဒုဝိတာဘာဖြစ်လို့ဒုဝိတာခေါ်ရဲဆိုမဖွင့်ခဲ့ဘူး။အဲဒါသူတရားရှိတဲ့အတိုင်းဒီလိုယူရမှာအဲဒီမဟာသမယ အစည်းအဝေးမှာမြတ်စွာဘုရားတရားဟောမယ်လို့တော့ဒီပုဂ္ဂိုလ်တွေကနားပြန်ပါလေပါပဲလူပရိသတ်မရှိပါဘူးဒီပုဂ္ဂိုလ်တွေကဒီတိုင်းဟောလို့ရှိရင်နားလည်မလားသို့မဟုတ်အမေးအဖြေနဲ့ဟောရင်နားလည်မလားလို့သင်္ကြန်တော်မူတဲ့အခါအမေးအဖြေနဲ့ဟောမှနားလည်မယ်အဲဒီတော့အမေးအဖြေနဲ့ဟောတော့ဒီမြတ်စွာဘုရားဟောလို့တဲ့နေရိပ်ပဲ ဟောရအောင်သင်လျော်တဲ့မိကုံမင်းနိုင်မဲ့ပုဂ္ဂိုလ်များရှိသလားလို့ဘာငါပရိသတ်ထဲမှာစဉ်းစားလိုက်အဲဒီမှာလည်းမရှိဘူးတခြားမှာလည်းမရှိဘူးမရှိတော့ကိုယ်ကိုယ်တိုင်မေးကိုယ်ကိုယ်တိုင်ဖြေရင်လည်းသိပြီးတော့စိတ်ဝင်စားပွဲမရှိဘဲနေမှာကြောင့်ညဇာရနေမိတဲ့ဘုရားတခုခံနေတယ်ညဇာဘုရားကဲလို့ပဲအကုန်လုံးအချိုးစအနေထိုင်း ဘုရားပုံတော်တိုင်းပုံသူပေါ့လေတကယ်ပုံသူဟွာမှဥက္ကလာရုပ်ထုတာကတူရဲဆိုပေမဲ့လို့ထူတာလေးတွေရှင်းမှာပါပုံသူပဲဟွာတော့ဓာတ်ပုံရိုက်တယ်တကယ်ကိုပုံသူပဲဟွာတော့အဲပုံသူဘုရားဖန်နဲ့အဲ့ဒီမြတ်စွာဘုရားပုံသူဘုရားကနိမိတ်ဘုရားကြွားလာပြီးတော့ဒီတုတ်ချောက်တုတ်ဆိုင်ရာမေးခွန်းတွေမေးပါတယ်အဲဒီတုဝတ္တတုတ်ကြတော့ဘယ်နဲ့မေးရောဆိုတော့ ဥ္စာမိတံအာရိသဗန္ဓုဝိဝေကံတတိပရိစ္ဆာမဟေတိသထာဒိဋ္ဌဝါနိဗ္ဗတိဘိက္ခုနုပါရိယာနော လောကသမိန်ကိဉ္စီအာရိသဗန္ဓုနေမေဤအဆွေဖြစ်တော်မူသောမြတ်စွာဘုရားအာရိသဆိုတာနေဟော နေကဘောရမဂုတ္တဘောရမအနွယ်ရှိတယ်ဘာကြင်မင်းမျိုးတွေကတော့ဘောရမအနွယ်ရှိမြတ်စွာဘုရားဘောရမအနွယ်ရှိအနွယ်ချင်းတူလို့နေနဲ့ဆွေမျိုးတော်နေတယ်လို့ဆိုတာကအနွယ်ရာအချင်းဆွေမျိုးတော်နေဒါကြောင့်အာရိစ္ဆဗန္ဓုလို့မြတ်စွာဘုရားကိုခေါ်တယ် စဉ်းစားကြရတော့ကောင်းတာပေါ့လေရှိကဟိုခေတ်တုန်းကဝေါ်ဟာရမင်းနဲ့နေကြီးကသူကဂျိုးကြီးဘယ်ကအနွယ်နဲ့ဘယ်ကရလာသလိုစဉ်းစားကြရတယ်ရှိတာပေါ့သူကဒါပဲမဲ့လို့ဟိုခေတ်တုန်းကလူတွေကကောင်းငင်ကဂျိုးတွေကျဲတွေတရားတွေအကုန်လုံးနတ်တွေဆိုပြီးတော့လူတွေယူစားဆွဲလန်းကိုယ်ွယ်လည်းကိုယ်ွယ်နေကြပါလေနေစွာတော့အလေးအကျူဆုံးပါပဲမင်းတွေက မင်းတိုင်းမင်းတိုင်းလိုပဲမင်းတွေကနေအနွယ်ဆိုပြီးတော့သူကဂုံယူကြတာကိုอืมဂျပန်မှာလည်းနေအနွယ်ဆိုပြီးတော့ဒီလိုဂုံယူတာပဲဗမာပြည်လည်းဒီလိုယူကြတာပါပဲနေအနွယ်ဆိုပြီးတော့ဒါကြောင့်ဘုရုံးကပုဂ္ဂိုလ်တွေဟောရအသုံးနှုန်းတိုင်းအာယဝေမမျိုးတွေလည်းအာရိသဗန္ဓုဆိုတဲ့ဟောရတွင်းနေလို့အဲ့ဒီအမည်နဲ့ပဲမေးတယ်လို့မလို့ယူရမယ်လို့ အာယုတ်တိမရှိဘူးဗာညာစသဖြင့်စဉ်းစားနေကြမလို့ဟိုတုန်းကသူ့ဝေါ်ဟာရပြင်းနေတယ်အာရိဇာဘာလူနေမင်းရဲ့ဆွေဖြစ်တော်မူသောမြတ်စွာဘုရားဒါရှင်ဘုရားကိုပု္ပ္ပာမိမင်းများမရစေမိကမယ်မဟေတိမြတ်သောသီလစာရည်တော်ဂုံရည်စီတော်ရှာမိတော်မူပြီးသောမြတ်စွာဘုရားဝိဝေကံစာ စိတ်ငြိမ်ခြင်းစိတ်ငြိမ်ရာတရားကို၎င်းတန်တိပရာသငြိမ်ရခြင်းငြိမ်ကြောင့်ဖြစ်သောတရားကို၎င်းတထာဝိဒိတထာဒိဋ္ဌဝါဘယ်သို့သိမြင်ဘိက္ခုယံလိလောကသမင်လောက၌ဂိဉ္စီသောတစ်ခုကိုမြတ်အနုပါရိယာနောမဆွဲလမ်းမူ၍နိဗ္ဗာတိငြိမ်ပါသည် ဗမာလိုချောချောကတော့ဝိဝေကသိဉ္ဉေမှုသိဉ္ဉေရတရားနဲ့တန်တိပဒခေါ်တဲ့တရားအဲ့ဒါကိုဘယ်လိုသိမြင်ပြီးတော့ငြိမ်းပါကလေးလူရင်းကတော့ကိလေသာငြိမ်းတာကိုဆိုလိုပါတယ်ကိလေသာငြိမ်းတော့အပြင်ငြိမ်းပါကလေးအဲဒီတော့ငြိမ်းရမှာလဲလောကမှာဘာမှမဆွဲလာမဲနဲ့ ငါဟုရလည်းကောင်းငါဥစ္စာဟုရလည်းကောင်းတဏှာဒိဋ္ဌိဖြင့်သွယ်လာခြင်းမရှိဘဲနဲ့ကိလေသာငြိမ်းသောအားဖြင့်ငြိမ်းသွားပါကလေးမေကွန်းနေမိတန်ရသော်ဘုရားကမေးတယ်နေမိတန်ရသော်ဘုရားမေးဆိုတော့ဘုရားကိုယ်တိုင်မေးတယ်လို့ပါပဲရသော်ဘုရားဒီလိုမေးစေလို့ဆိုပြီးတော့ဒိဋ္ဌံပြုလို့အဋ္ဌံပြုတဲ့အတိုင်းမေးရတယ် အဲ့ဒါဘုန်းကြီးဆောင်းမုတ်ကလေးလောက်ထားတာတော့လည်းပဲသူကတော့ဖိတ်ငိမ့်တခုတဲ့တခုဆိုတာကတော့ကာယံလည်းရအောင်လို့ဖိတ်ငိမ့်ဖိတ်ငိမ့်ဆိုတာကတစ်မျိုးပေါ်နေတာပါပဲတစ်မျိုးဆိုတော့လည်းကာယံမကရဘူးဖိတ်ငိမ့်နာကတခုငိမ့်ရာကတခုဒီနည်းအားဖြင့်ငိမ့်ကြောင်းလို့လည်းပဲတန်တိနဲ့ဗရကတန်တိကငိမ့်ငိမ့်ဗရကအကြောင်းဆိုတော့ငိမ့်ကြောင်း သာတိနဲ့ဗဒအတူတူပဲဆိုလို့ရှိရင်ငင်းရငင်းချင်းသဘောပါပဲအဲဒီမှာလက်သေးကွန်းလေးနဲ့တနည်းထည့်ထားတဲ့စိတ်ငြိမ်တစ်ခုငြိမ်ရာကိုဘယ်လိုမြင်၍ငြိမ်မလဲအဲခုနကအတူရုပ်တော်ကလောက်ပါပဲဒါရင်ဒါလေးဆိုရအောင်လို့စိတ်ငြိမ်တစ်ခုငြိမ်ရာကိုဘယ်လိုမြင်၍ငြိမ်မလဲ ဝေကတရားကိုဘယ်လိုမြင်ပြီးငြိမ်းတယ်လဲနောက်ပြီးတော့ငြိမ်းရာဆိုတာနိဗ္ဗာန်ပဲငြိမ်းရာငြိမ်းခြင်းနဲ့ဆိုတာနိဗ္ဗာန်ပဲသံတိပရအဲဒီငြိမ်းရာငြိမ်းခြင်းဆိုတဲ့နိဗ္ဗာန်ကိုလည်းဘယ်လိုမြင်ပြီးတော့ကိလေသာငြိမ်းပါသလဲဒီနည်းအားဖြင့်ငြိမ်းကြောင်းငြိမ်းကြောင်းဆိုတော့ကိုနိဗ္ဗာန်ရောက်ကြောင်းဖြစ်တဲ့အကျင့်တရားတွေပါပဲအဲ့ဒါကတော့ဘောဓိဝိကရတရား38ပါးပဲ သတိခံ၄ပါးသမပဒံ၄ပါးအိဒီပါ၄ပါးဣန္ဒြေ၅ပါးဘူ၅ပါးဘုဇင်9ပါးမဂ္ဂင်7ပါးဆိုတဲ့ဘောဂိယဖြစ်ရတဲ့39ပါးကိုတန်တိပဒါလို့ဆိုပြီးတော့မဟာနိဒိတာကဖွင့်လာပါတယ်။အဲဒီညီညွတ်တရားတွေဘယ်လိုမြင်သလဲ။အဲဒီတန်သတိခံ၄ပါးမြင်တယ်ဆိုရင်ဟိုဟာတွေလည်းပါသွားတာပါပဲ။အဲစိတ်ငြိမ်တခုငြိမ်ချောင်းကိုဘယ်လိုမြင်နေမလဲ။ငြိမ်ချောင်းနဲ့ဆို သိကျင်တယ်ဆိုတာကဝိဝေကသုံးပါးစီကာယဝိဝေကစိတ်ဓာဝိဝေကဥပရိဝိဝေကကာယဝိဝေကဆိုတာကတော့ကိုယ်စိတ်ကိုယ်အားဖြင့်သိနေတယ်ကိုယ်ဆိုတော့ပုဂ္ဂိုလ်ပါပဲကိုယ်တကူတည်းကိုယ်တကူတည်းနေတယ်ဆိုရင်အခြားသောပုဂ္ဂိုလ်တွေမရှိဘူးလားကာယဝိဝေကပဲ တယောက်တည်းနေတယ်တယောက်တည်းသွားတယ်တယောက်တည်းစားတယ်တယောက်တည်းနှလုံးသွင်းအားထုတ်နေတယ်ဆိုအာကာယဝိသေသသူကတော့သိနေတယ်နော်ကြောင်းတစ်ကြောင်းယောက်တည်းနေတယ်ဆိုရင်သိနေရရနေတာပါပဲတော်ကြောင်းနေတော်ရက်တွေတပါးတည်းနေတယ်ဆိုရင်ကာယဝိကပြည့်စုံနေတာလေအဲနှစ်ယောက်သုံးယောက်စားရတယ်လို့ဆိုတော့ကာယဝိကမပြည့်စုံဘူးဆိုတော့အင်း တရားအားထုတ်ကိုရညွှန်ကြားတဲ့အခါကလာသုံးညာဂါရကတော့ပါဆိုတာစိတ်ဉဏ်ရာစိတ်ဉဏ်ရာကြောင်းလို့တရားပြီးဖြစ်ပြီးနေရမယ်လို့ညွှန်ကြားတာအဲ့ဒီစိတ်ဉဏ်ရာကလည်းအဲ့ဒီကာယဝိကကိုပြောတာကိုစိတ်ဉဏ်ကိုတယောက်တည်းမေရပုဂ္ဂိုလ်မရှိတဲ့နေရာစိတ်ဉဏ်တဲ့နေရာနေရမယ်အများပဲရှိပါလည်းပဲ ကိုတရားနဲ့ကိုယ်နှလုံးသွင်းနေရင်တော့လည်းဘယ်လိုလဲသိဉာဏ်တော့ရတာပါပဲဒါပေမဲ့လို့ဘယ်သူမှမရှိတဲ့နေရာနေနိုင်ရင်တော့သူကပိုးပြီးတော့မာရီရလွယ်သွားတယ်လူတယောက်မြင်အဲ့ဒီလူအကြောင်းပြုပြီးစိတ်ကူးတွေဝင်လာနေတာပေါ့အင်းအထူးအားဖြင့်တော့ဒီဝိသဘာကအာယုဆိုတာကြည့်တယ် မျိုးသမီးအမျိုးသားအချင်းချင်းဝိသဘာကခေါ်တယ်သဘောမတူအမျိုးသမီးကတစ်မျိုးအမျိုးသားကတစ်မျိုးအချင်းချင်းအမျိုးသားအမျိုးသားချင်းချင်းဆိုရင်သူကကာမကိလေသာတွေဖြစ်ပေါ်ရကြောင်းတိုင်းရှိမျိုးသမီးတွေမျိုးသမီးချင်းချင်းဆိုလို့ရှိရင်လည်းကိလေသာတွေတက်ဖြစ်ဖို့မရှိဘူးမျိုးသမီးနဲ့မျိုးသားအဲသဘောတူတဲ့ပုဂ္ဂိုလ်အချင်းချင်းကြတော့ကိလေသာကဖြစ်တတ်တယ်မြင်လို့ဖြစ်စေကြားလို့ဖြစ်ဖြစ်တတ်တယ် အဲဒီလိုဝိသဘာကအာယုန်နေစိတ်ဖူတာပို့ပြီးတော့ရေးကြည့်တာပေါ့လေအဲဒါဝိဝေကအဲဒီဝိဝေကလည်းဘယ်လိုသိမြင်တယ်လဲဘယ်လိုသိမြင်ပြီးတော့ကိလေသာငြိမ်းတယ်လဲနောက်တစ်ခုကစိတ်တဝိဝေကစိတ်တဝိဝေကဆိုတာက သမာဓိကမ္မထာနေအားထုတ်နေတော့ကိလေသာစိတ်တွေမဖြစ်ရဘဲနဲ့ငြိမ်းနေတာပါပဲ။တတိုင်းဆိုရင်ပထဝီပထဝီစသည်ဖြင့်နှလုံးသွင်းနေတာနဲ့ကိလေသာစိတ်တွေမဖြစ်ရအောင်။ အာနာပါနာဆိုရင်လည်းဝင်ဝင်နေထွက်နေမြဲစူးစိုက်ပြီးရှုနေတော့ဇာတော်စိတ်ကူးတွေမဖြစ်ရဘူးဒါကိလေသာတွေငြိမ့်နေနောက်သာမေမွေးခြင်းဖြစ်တဲ့လည်းပဲစသည်ဖြင့်32ခုထာသားတွေလုံးသွင်းနေတယ်ပဲဒီကိလေသာတွေငြိမ့်နေတာပါကိလေသာတွေစိတ်ငြိမ့်နေတယ်ဆိုတော့ကိလေသာတွေစိတ် မေတ္တာကမ္မထာပွားများနေတယ်ကရုဏာကမ္မထာပွားများနေတယ်ဆိုရင်လည်းကိလေသာတွေသိဉ္ဇဉ်မှုရနေတာပါပဲအဲဇံရောက်သွားလို့ရှိရင်တော့ကိလေသာတွေပို့ပြီးတော့သိဉ္ဇဉ်လာပါတော့ဒီသာနိဝရဏကိလေသာတွေအခြားကိလေသာတွေမဖြစ်ဘဲနဲ့ငြိမ့်မဲ့ဖို့ဆိုတော့အထူးပြောစရာမလိုအဲကိလေသာတွေသိနေမဲ့ဖို့ရဝိပဿနာရှုနေတဲ့ခါလဲကိလေသာတွေသိနေတာပဲ မြင်တိုင်းကြားတိုင်းတဘာ၆ပါးကပေါ်တိုင်းပေါ်တိုင်းနဲ့ရှုနေရတော့ကိလေသာတွေဝင်ခွင့်ကိုမရဘူးမြင်တိုင်းကြားတိုင်းနဲ့အကုန်လုံးမရှုနိုင်သေးခင်ပထမစပြီးတော့ဒီနေရာကသင်ကြားတဲ့အတွေ့အထိကစရတော့ရှုရဒီမှာဘုန်းကြီးတို့ညွှန်ကြားတဲ့အတိုင်းဘိုက်ကတောင်းနှင်းထုတ်ကြားတဲ့သဘောကစပြီးတော့ရှုနေကြတယ်ဖောင်းနေပိန်နေဖောင်းနေပိန်နေ အဲဒီကတောက်နာပြင်းနာတွန်းကန်နာလှုပ်ရှားတာဝါရောတာပဲ။ကောင်းနေပြီနဲ့ဆိုဝါရတာတော့ပြောလို့လွယ်အောင်လို့ကျွမလို့လွယ်အောင်လို့ညွှန်ကြားတာမှန်စင်စစ်ကသိဝရတာအဲ့ဒါသိရမယ်။စတော့လည်းအဲ့ဒီမစဉ်းစားရပါဘူး။တောင်းတာတင်းတာတွေလိုက်စဉ်းစားနေရဘူးဒီလိုပဲလိုလည်းကူပဲ။ဘောင်းတယ်လာတာမင်းကြတော့အကျမ်းမြင်ပါဘူး။မြတ်စွာဘုရားကအကျမ်းမြင်ရှိရညွှန်ကြားတာပဲ။ ကိသံတော်ဝါသွားသည်ရှိတော်လဲကိသံမိတိသွားသည်ဟူ၍သဇာနာတိပြီသွားရင်သွားတယ်လို့ပြောဘုရင်ကသာဒီသွားတဲ့ခါလည်းပဲခြေတော်တဲ့ကိုယ်တွေကနေပြီးတောင်းတာတင်းတာတွန်းကန်တာလှုပ်ရှားတာဒီဝါရောဓပြီးဝရတယ်ဒါပေမဲ့လို့သွားတဲ့ခါကလာတောင်းသည်ဟူ၍ပြီးရမယ်တင်းသည်ဟူ၍ပြီးရမယ်တွန်းကန်သည်ဟူ၍ပြီးရမယ်လှုပ်ရှားသည်ဟူ၍ပြီးရမယ်ဒီလိုမဟုတ်ဘူးကွာဒါကအကြတဲ့အကြသုံးတိုင်းပဲကိစ္စမိတီသွားသည်ဟူ၍သွားရင်သွားတယ်လို့မှတ် ရရင်ရတယ်မှထိုင်ရင်ထိုင်တယ်မှလဲလျောင်းအိပ်ရင်လည်းလျောင်းနဲ့အိပ်တယ်မှလုံးတစ်ခုသောကိုယ်မူရာပြုပြုတဲ့ပြုတဲ့ကိုယ်မူရာတွေမှကိုယ်ရင်ကိုယ်ရာဆန်းရင်ဆန်းတာအဲကိုယ်ရင်ကုန်းတာရင်းရင်ရင်းတာကိုယ်မူရာတွေပြုတိုင်းပြုတိုင်းပြီးဝေရမဆော်ရဒီလိုပဲအကျမ်းမြင့်မဲ့ဟောခဲ့ပါတယ်ဘုန်းကြီးတို့ကလည်းဒီအကျမ်းမြင့်မဲ့ဟောတယ်ညွှန်ကြားတယ်ညွှန်ကြားတဲ့တိုင်းနဲ့ဒီမှာအားထုတ်နေတယ်အဲဒီလိုရှုမှတ်နေတဲ့အခါလဲ ကိလေသာစိတ်တွေမဝင်ရဘူးကိလေသာစိတ်တွေဆင်းကျင်နေတာကျင်းနေတာပဲစိတ်ဓာတ်ဝိဝေကဥပရိဝိဝေကဆိုတာကတော့နိဗ္ဗာန်ပဲနိဗ္ဗာန်ဥပရိဝိဝေကခေါ်တယ်နေတာဘောမီတယောက်ချင်းနေတာကာယဝိဝေကခေါ်သည်နော်ဘောမီပဲနဲ့တယောက်ချင်းနေလို့ချင်းကာယဝိဝေက ဇံဝိပဒနာမဲ့ဖို့စိတ်ဖြစ်နေတာကိုစိတ်တော်ဝေကကိုခေါ်သည်နိဗ္ဗာန်ကိုဥဒိဝေကကိုခေါ်သည်အဲဒါလည်းခေါ်လို့ရှိတော့ဆိုရကြအောင်လို့အဖော်မမီသကိုရီနေတာကိုအာယဝေကခေါ်သည်ဇံမဲ့ဖို့အာ ဇာမေဖို့ဝိပဿနာစိတ်ဖြစ်နေတာကိုသိတ္တဝိကခေါ်သည်ဇာမေဖို့ဝိပဿနာစိတ်ဖြစ်နေတာကိုသိတ္တဝိကခေါ်သည်နိဗ္ဗာန်ကိုဝိဝိကခေါ်သည်နိဗ္ဗာန်ကို ဥပတိဝိဝေကခေါ်သည်ဥပတိဆိုတာကိလေသာတို့ခန္ဓာတို့အဘိသင်္ခါရတို့ဒါတွေဥပတိခေါ်တယ်နိဗ္ဗာန်မှာကိလေသာလည်းမရှိဘူးယုံနာခန္ဓာလည်းမရှိဘူးဘိသင်္ခါရခေါ်တဲ့ကုသိုလ်အကုသိုလ်ကလည်းမရှိဘူးဥပရိ၃ပါးကာမဂုဏ်တွေပါဖြစ်ရင်ကာမဥပရိအဲ့ဒါလည်းမရှိဘူးဥပရိ၄ပါးတော့အကုန်မရှိတော့နိဗ္ဗာန်ကို ဥပရိဝူကဥပရိထိတ်ကင်းနေတဲ့သဘောတရားပဲအဲ့ဒါကိုဒီကထိတ်ငြိမ်တကူလို့ဒီမှာပြရတယ်ဝူကလည်းပါဠိရရှိထိတ်ငြိမ်အဲဒီထိတ်ငြိမ်ကာဝူကသိရဝူကဥပရိဝူကဒီသိဉ္ဉမှု၃ပါးကိုဘယ်လိုသိမြင်ရမလဲဘယ်လိုသိမြင်လို့ရှိရင်ကိလေသာငြိမ်းတယ်လေမိကုံကအဲ့ဒါမျိုးငြိမ်းရာကိုဆိုတော့ငြိမ်းရာဆိုတာနိဗ္ဗာန်ပေါ့လေငြိမ်းခြင်းငြိမ်းရာ ခုနဥပရိဝေကဖတ်သွားပြီလို့ကြတာငြိမ်းချောင်းကိုဆိုတော့ဒါကတော့တိဋ္ဌာန်စရှိတဲ့ဗောဓိကိရဲ့တရားတွေအဲဒီငြိမ်းရငြိမ်းချောင်းကိုဘယ်လိုမြင်ပြီးတော့ကိလေသာငြိမ်းမလဲဆင်းရဲခါသိငြိမ်းမလဲလို့မေးပါလေအမေးနဲ့အဖြေနဲ့အင်းအာကြကြိုက်ပြီးတော့ မှတ်ဖို့ရတော့တဲမလွယ်ဘူးဒီတုတ်တရားကနည်းနည်းနည်းနည်းမင်းနဲ့ပြင်းနေဒီနေရာမှာတော့အမင်းနဲ့ပြင်းနေတာဒါရိုက်ကြိုက်တယ်ဥပမာဆိုပါတော့ဒီလဝန္တာတော့မှာဆိုရင်ဒီမှာဂုဋ္ဌိကကမေးတယ်အဲသီလနဲ့ပြည့်စုံသီလဝတ္တဟုသောပါဠိပုဒ္ဒါစသည်ဖြင့်သီလနဲ့ပြည့်စုံတဲ့ညာအဲတရားရှိရတယ်လေလို့ဆိုတော့ ရှင်သာရိပုတ္တရာဒီကနေ့ပြည့်စုံတဲ့ယဟန်ဥပါဒနဲ့ခန္ဓာ၅ပါးကိုအနိစ္စဒုက္ခအနတ္တစသည်ဖြင့်မှန်စွာရှိရတယ်ဒီလိုဖြစ်တာကိုသူကအမေးနဲ့တင်နေသူကရှင်းရှင်းလေးပဲမေးတာနဲ့ဖြေတာနဲ့ဒီလိုပဲဓာတ်ရိုက်လာတယ်ဒီတုတ်တွေကအဲ့ဒီလိုဓာတ်ရိုက်မဟုတ်ဘူးဆိုတာအဓိပ္ပာယ်အဓိပ္ပာယ်ကတူပြီးတော့သကလုံးတွေကသူကဓာတ်ရိုက်မဟုတ်ဘူးတော့အသိခဲ့ပါတယ်အခုမင်းရတဲ့အကြောင်းရှိလို့လားဒီသုတ်တွေဟောရတာကလူတွေကနားလည် နားလည်နိုင်ခဲ့တဲ့သုတ်တွေပါပဲအဲ့ဒါကိုမြတ်တော်တင်ကြမြတ်စွာဘုရားကမဲလို့ဖြေသလဲဆိုတော့အဲဖြေတဲ့ကာထာတွေတော်တော်များပါတယ်ပထမပိုင်းကဖြေတာကငါးဘုနောက်တစ်ခါမိမိသားဘုရားကတခါထပ်ပြီးတော့မေးတော့ အဲအဖြေကတခါ14ခုအလုံးအမေးကဂါထာနှစ်ပုဒ်အဖြေကဂါထာ18ပုဒ်ဂါထာပေါင်း20ကြီးတယ်အများကြီးပဲကွာအများကြီးအဲ့ဒါတွေဒီကသံမှုတွေအကုန်လုံးထားတယ်သံမှုတွေအကုန်လုံးအပုံ20ပဲ မြတ်စွာဘုရားဖြေဖို့သုဇိုက်ပြီးနားထောင်များမူလံပပ္ပသသင်္ခါယမန္တာအသမိတိသဗ္ဗမုပါရုံနေယာဂာစိတနာဣဇတံသာသံဝိနယသရပတောသိကေမုနိနေမိတရုပ်ပွားဖျား ပပင်္စတင်ညာယပပင်္စသင်္ခါယပပင်္စကိုခေါ်သောနေချက်တရားစုဤမူလံစအမြင်ရင်းကို၎င်းအတမိတိငါဖြစ်သည်ငါတတ်သည်ငါမြတ်သည်ဟုထင်မှတ်၍ထောင်လွှားသောမာနကို၎င်းမန္တရာပညာဖြင့်

ပပင်စတရားရဲ့အရင်းပပင်စဆိုတာချဲ့တယ်လို့အဓိပ္ပာယ်ရှိပါတယ်အကျေချဲ့ခုကာလမှာနယ်ချဲ့ဆိုတာ ਨੇ အတူတူပါပဲနယ်ချဲ့တာပါပဲတဏှာရဲ့ဒိဋ္ဌိရဲ့မာနရဲ့ဒီသုံးပါးသောတရားတွေကနယ်ချဲ့တယ်တဏှာကနိစ္စတရားမှုကအင်းနိစ္စတရားမှုလိုချင်မှုလောဘပဲလောဘဒါကတဏှာဒီလိုပါအဲ့ဒီတရားနယ်ချဲ့ ဒါသူအထင်ရှားပါတယ်အချက်ပုံကတော့အသုံးကြတဲ့ပစ္စည်းတစ်ခုမရှိသေးရင်ရကျင်တယ်ပစ္စည်းတစ်ခုရကျင်တယ်တစ်ခုရလာတော့ဒီတစ်ခုနဲ့အားမရပြန်ဘူးနှစ်ခုရကျင်တယ်မူလကဒီလောက်ဆိုရင်တော်ပါပြီဆိုရင်လည်းဒါလေးအားမရတော့တဲ့ကောင်းတာလေးရကျင်တယ်သုံးမှုဆိုရကျင်တာဒီသုံးကုန်သုံးချက်နေလား ပစ္စည်းမရှိတဲ့ပုဂ္ဂိုလ်ကစားနိုင်တောင်းနိုင်ရုံတော်ရုံတောင်းရှိရင်တော်ပါပြီလို့သလောက်အောင်းမိတယ်တော်တာမရလာကြလို့ရှိရင်လည်းဒီတဲ့ပုံမှုပြီးတော့အလိုရှိပြန်တာပဲမထေးတွေဆိုတော့မထေးကြီးတွေဆိုတာရှိတယ်သူတို့ပစ္စည်းတွေသုံးလို့မကုန်နိုင်ပါဘူးနံပေါ်များနေတာပဲဂရေတွေနဲ့ချီအများကြီးရှိနေတော့ဒါပေမဲ့သူတို့ကလည်းပဲများတဲ့များအောင်ပြည့်စုံတဲ့ပြည့်စုံအောင်အလိုရှိသေးတာပဲသုံးမသုံးဘူးဆိုတာ မင်းတွေမှာတိုင်းပြည်နဲ့ချီပြီးတော့သူတို့နေပယ်တွေသိမ့်ပယ်စရာတွေတာယာစရာတွေတွဲတာစရာတွေအများကြီးရှိနေလားဒါပေမဲ့လို့တိုင်းပြည်လည်းချဲ့တယ်ဟိုရှိတုန်းကဆိုတိုင်းပြည်အများကြီးချဲ့တာပဲအခုလည်းချဲ့နေတာပါပဲတစ်မျိုးတစ်မျိုးတစ်မျိုးတစ်မျိုးချဲ့နေတယ်နဲ့ငယ်ချဲ့တဏှာကတဏှာကနေပြီးတော့ချဲ့ပြောတော့အဲဘယ်သူက လောဘကြီးရဲ့ဒုံတန်ရုံမဟုတ်ဘူးသူကတဲချက်ခြင်းနဲ့ကျဲခြင်းနဲ့ဒီလိုပုဂ္ဂိုလ်ဆိုရအမှန်စင်စစ်ကတော့အဲ့ဒီပုဂ္ဂိုလ်တဏ္ဍာဖြစ်နေတယ်လောဘတဏှာကချက်နေတာပါပဲတဏှာနဲ့ချက်ဒိဋ္ဌိကလည်းဒီတိုင်းပဲဒိဋ္ဌိကလည်းကိုယ်ယူဆကိုယ်သဘောကျထားတာလေးရဲချက်ကျင်တာပဲကိုယ်သဘောကျတယ်လို့သူများသဘောကျနေတယ် อืมကိုယူဆတယ်ယူဆမှားတဲ့ပုဂ္ဂိုလ်တွေကလာပြီးတော့ချဲ့သေးတယ်မာဂာရေးဖြစ်ဖြစ်လောကရေးဖြစ်ဖြစ်ကိုယူဆကိုဝါဒပြန့်နှံ့အောင်တဲလောက်တာပဲသူတို့ကလည်းတဲချဲ့မဟုတ်တဲ့ဝါဒတွေဘုရားသာသနာတော်ဆိုပြီးဘုရားရဲ့အဆုံးအမဘုရားရဲ့တရားအတိုင်းလိုက်နာပြီးကျင့်ရမယ်ဥစ္စာဒီလိုမဟုတ်ဘဲနဲ့ကိုယ်သဘောကျနဲ့ နီးပဲထွင်ပြီးတော့ဟောနေတာတွေလည်းရှိတယ်ဘုရားမြတ်စွာဘုရားကမဲခင်7ပါးတရားပွားများအားထုတ်ဖို့ရဟောထားတယ်အဲမဲခင်7ပါးတရားမပွားများပဲနဲ့အခြားနည်းနဲ့အာမထုတ်ပဲနဲ့ပြီးတဲ့နည်းနီးတဲ့တွေထွင်ရတာကိုချုပ်ပုဂ္ဂိုလ်ရဲ့အဲ့ဒါကြိုက်တယ်ဘာလို့လဲဆိုတော့အာမထုတ်ပါပဲဟာသူတို့ပြောတဲ့အတိုင်းနှလုံးသွင်းလိုက်ရင်ပြီးသွားတာလွယ်လွယ်လေးနဲ့ပြီးသွားတရားသိရတယ် အဲဒါသဘောကျတယ်လေသဘောကျတာကိစ္စမရှိဘူးဘုရားတတိသာအဖြစ်ကအပြင်ရောက်သွားတယ်ဘုရားနီးမှာဟုတ်မှာမဟုတ်ပဲအပြင်ကနီးပဲဘုရားဘာသာအပြင်ကအခြားဘာသာတွေကနီးကိုလက်ခံတာနဲ့အတူတူပဲတူတူပဲอืมနေ့ကလည်းဘုန်းကြီးတွေစားတဲ့ဆောင်ရောက်ရကန်းတောင်လို့လည်းပါတယ် အဲစားရဆောင်ဘာရေးထားလဲဆိုတော့အတွင်းမှာတရားထုတ်ပုံရေးထားတယ်အဲထိုင်ပုံပြုပုံမှာတော့ဆရာဟောတဲ့အတိုင်းပါတော့ဗျာအဲဒီမင်းခွေထိုင်လို့ဒီတိုင်းကိုမမထားတယ်လက်ထားပုံတွေပါလိမ့်မယ်ဒါတွေတော့အတူတူပဲနောက်တော့ပါတော့အောင်လဲဝင်းဝိုင်းနေလေဝင်းဝိုင်းနေလေညံကြည့်ရမယ် ဝင်းငယ်လေးမြင်လို့ရှိရင်ဒါပြီးတာပဲဟိုသစ်တင်ကြီးတွေကောင်းနေတဲ့တိုင်းတို့ဘုရားတို့သတိတို့ဝိပဿနာတို့ဒီဥစ္စာတွေတဲ့အဲဒါကောင်းတာတဲ့ဒီကအကောင်းဆုံးဆိုပြီးတော့ကြာသူသာဘုရားဟောတဲ့မရှိဘူးသူသာဝင်းငယ်လေးထင်အောင်ကြည့်ရမယ်ဆိုတာမရှိဘူးဝေစာမှမရှိဘူးဒါပဲပဲလို့အဲ့ဒီအဲ့ဒီစာရေးပို့တဲ့ပုဂ္ဂိုလ်ဘုရားပုံမှန်လည်းမသိပါဘူးလိစ္ဆာလည်းမပါဘူးသူ ဘုန်းကြီးတော့တရားဟောဝယ်တော့ရတာပေါ့လို့ပြောမဟုတ်ကြောဟောတာလည်းရှိတယ်လို့ကလူတွေသိတာမှပြင်မှာဒါပေမဲ့သူနေရာတဲ့သူတော့သူတတိပရိသတ်တဲ့သူရှိမှာဒီဒီကိုဟုတ်ဖို့မရဘူးသူလည်းထောက်ကအားပေးတဲ့ပုဂ္ဂိုလ်တွေရှိမှာအဲဒီလိုပါလေဒါကဒိဋ္ဌိနဲ့နေချက်တာဘာသာရေးတွေနဲ့နေချက်တာလည်းရှိတာဝါရာရေးတွေနဲ့နေချက်တာလည်းရှိတာဒိဋ္ဌိနဲ့ချက်မာနကလည်းနေချက်တယ်မာနကတော့ အဲကိုကအမြင့်အများဆုံးကိုကအထူးအများဆုံးအနေနဲ့ကိုကသူတို့ဘာတဲ့ပါတဲ့အနေနဲ့နေချက်တာပဲမာနကလည်းနေချက်တယ်လုံးဝနေချက်တဲ့တရားသုံးသနာမာနဒိဋ္ဌိတရားသုံးပါးကိုပပင်းစနေချက်တရားဟုခေါ်သည်အဲဆိုရမယ်သနာမာနဒိဋ္ဌိတရားသုံးပါးကို ဖြည့်ပပင်္စတရားခေါ်သည်နာမနာဒိဋ္ဌိတရားသုံးပါးကိုဖြည့်ဖြည့်ပပင်္စတရားခေါ်သည်အဲနေဖြည့်တရားတဲ့နာမနာဒိဋ္ဌိသုံးခုပါပဲဒါပေမဲ့လို့ဒီဒီတော့မှာတော့မာနကတိတံဟောထားတယ်တဏှာနဲ့ဒိဋ္ဌိနှစ်ခုကိုပဲပပ္ပင်္စအယမာနိတိတာကဖွင့်ထားတယ် ဒီရင်တုတ်တင်မှာတော့ဒနာမာနတတိသုံးခုလုံးပါပဲဒီမာနေကတော့ဖွင့်ပါဒီသုံးမှာတော့မာနကသီးသန့်နောက်ကပါနေတော့ဒနာနဲ့တတိနှစ်ခုအဲဒီပပင်းစာနယ်ချေတရားဤမူလအရင်းမြစ်ကိုလည်းသိရမယ်မူလအရင်းမြစ်ကဘာတော့ဆိုလို့ချင်းလောဘဒေါသမောဟမာနနောက်ပြီးတော့ အဟိရိကအနုတ္တပါဥဒိစ္စဒီကိလေသာ6ပါးမဘိဇာတရားရဲ့အဲမဘိဇာတရားရဲ့အရင်းမြင်အဲအဝိဇ္ဇာအဝိဇ္ဇာခုနမှားတာအဝိဇ္ဇာကသာအဝိဇ္ဇာအာယောနိတမနတိကာရလောဘဒေါသမောဟမောအဝိဇ္ဇာအာယောနိတမနတိကာရဒိဋ္ဌိ ကြီးတွေကအနုတ္တပဥဒိစ္စအဲ့ဒီတရား၆ပါးတဏှာပပင်စရဲ့အကြောင်းလည်းဖြစ်တယ်ဒိဋ္ဌိပပင်စရဲ့အကြောင်းလည်းဖြစ်တယ်အဝိဇ္ဇာကတော့အမှန်မသိအမှားသိတယ်ဆိုတော့သူကဒနာရိတိဖြစ်ကြောင်းသင်ကြားနေတာပါအာယောနိတမတိကာရဆိုတာကလည်းအလွဲနှလုံးသွင်းတာကိုအလွဲကိုအမှန်ဖြစ်အောင်နှလုံးသွင်း သူလည်းပဲတဏှာဒီကြောင့်ဒိဋ္ဌိဒီကြောင့်သင်ရှားပါရဲ့သူလည်းအဲပြောမာနဘုနာပြောတာဒိဋ္ဌိမှားပါဝင်အဝိဇ္ဇာရဲ့အာယောနကမသိကာရရဲ့မာနရဲ့အဲမာနကလည်းသူအကြောင်းနဲ့ထည့်တာ

အရင်ကဒီကာလကဆောင်းနေနေဆောင်းလို့ရန်သူကြီးကိုယ်တဏ္ဍာကဖြစ်ပေမဲ့လို့မိတ်ဆွေမဟုတ်ရန်သူမနာကြောက်ကြကောင်းတယ်မတော်တာနှလုံးသွင်းလို့ရှိရင်လူတယောက်နဲ့စပြီးတော့လူတယောက်ကပြောတာဆိုတာတွေကိုအဲငါအကျိုးမဲ့ပြောတာပဲဆိုတဲ့အနေကအဲဒီကမဟုတ်တဲ့တက်ကနေပြီးတော့စဉ်းစားလိုက်ရင်အဲ့ဒီပုဂ္ဂိုလ်ပေါ်မှာညာညိုအာဃာတဒေါသဖြစ်တော့တာပဲအဲသူပြောတာဟာကောင်းစီလိုလိုပြောတာပဲနှလုံးသွင်းလိုက်တော့ရှိရင် အာဃာတဒေါသမဖြစ်ဘူးသူကဟန်ကြဟုတ်ပြီဖြစ်စေမဟုတ်ပြီဖြစ်စေပဲအာဟုသောမဖြစ်တဲ့ဘက်ကနှလုံးသွင်းနိုင်လို့ရှိရင်ကောင်းတယ်အာဟုသောဖြစ်မဲ့ဘက်ကနှလုံးသွင်းပြီးလို့ရှိရင်အာနုသမတိကာရအာဟုသောတွေသိပ်ပွားတယ်အဲဒါအဝိဇ္ဇာရဲ့အာနုသမတိကာရရဲ့မာနရဲ့ဒီဟာ၃ခုအဟိကအနုတ္တပဥဒိစ္စဒီဟာ၃ခု၆ခုအဲဒီတရားတွေကတဏမာနအဲတဏဒိဋ္ဌိတဏဒိဋ္ဌိဆိုတဲ့ပပ္ပစ္စတရားရဲ့ အကြောင်းအရင်းအမြစ်တွေသစ်ပင်များအမြစ်ရှိမှအမြစ်ကနေပြီးသစ်ပင်တွေဖြစ်အဲအမြစ်မရှိရင်သစ်ပင်မဖြစ်နိုင်ဘူးအဲဒါလိုပဲအဲ့ဒီအရင်းမြစ်တရားတွေကိုသိရမယ်တဲ့အရင်းမြစ်တရားတွေသိဖို့လိုတယ်အဲပြီးတော့အတ္တမိဆိုတဲ့မာနအတ္တမိတိအတ္တမိအတ္တမိဆိုတာ ကတ္တမပါဘူးကအတမိဖြစ်ပြီဟောမိဖြစ်ဘဝမိဖြစ်ပါလိလို့ဗမာလိုကတော့ဖြစ်ဗမာမာတော့ကိုဘယ်မရှိဘူးဗရိမရှိဘူးပါဠိမှာတော့ကိုအမယောဂတဲ့ဒုမယောဂတဲ့အဲဒီတော့နာမယောဂတဲ့ ဆိုတော့ပရိသုံးခုကရှိသူကလည်းဒုက္ခိသူဝိပနဲ့သူပါဠိစီရတယ်ဗမာမှာတော့အထူးပါဘူးသူကတော့အမှားယောဂဒုမာယောဂနာမယောဂဘာမှမထူးဖြစ်ပြီဆိုရင်အကုန်လုံးဖြစ်ပြီပဲသင်ပြီးဆိုရင်လည်းဖြစ်ပြီပဲငါပြီးဆိုရင်လည်းဖြစ်ပြီပဲသူပြီးဆိုရင်လည်းဖြစ်ပြီပဲသူကမထူးပါဠိမှာတော့ထူးတယ်သူကအတ္တမိဆိုလို့ရှိရင်ငါပြီးဖြစ်ပြီဒီလိုရတယ်လို့အတ္တမိဆိုရင်ငါပြီးမပါမယ်လို့ငါဖြစ်ပြီဒီလိုအသေးပဲရတယ်အဲသင်ဆိုလို့ရှိရင်တွန်သင်နေတယ်လို့ သွန်သင်သည်အသိဖြစ်ပြီးတော့ပြဲလာတယ်အတ္တမိမဟုတ်အသိဖြစ်သောထိုသူပြီဆိုရင်တော့အာတိရမဝတိရဖြစ်ပြီးတော့ပြဲလာတယ်အဲဒီတော့ပါဠိမှာအတ္တမိဆိုလို့ရှိရင်ငါဆိုတာလေးကလိုလိုပါလာတယ်အတ္တမိငါဖြစ်ပြီတဲ့ဒါလေးကလည်းပဲမာနနဲ့စသည်ခဏခဏဟောနေတာအတ္တမိတိအတ္တမိတိအတ္တမိမာနတဲ့ အတဏိငါဖြစ်တယ်လို့ထင်ပြီးတော့ထောင်သွားတဲ့မာနအတဏိမာနခေါ်တယ်ငါဖြစ်တယ်ဆိုတာလေးကပါဠိလိုတော့သူကပေါ်နေတာဗမာစကားမှာမပေါ်ဘူးငါဖြစ်ဘာလဲငါဖြစ်ပြီမှန်ကတော့ကိုယူတဲ့ဂုံနဲ့စပြီးတော့ငါဖြစ်သည်ငါတတ်တယ်ငါမြတ်တယ်ငါလိမ္မာတယ်ငါလှပါတယ်ငါပစ္စည်းပုစ္ဆာတော်များတယ်ငါချွေရများတယ်စသည်ဖြင့် အဲ့ဒါတွေကအတ္တမိဖြစ်ဆိုတာအကုန်လုံးငါနဲ့ဆိုင်တယ်ဂုံယူစရာတွေအကုန်လုံးကငါဆိုတာငါဖြစ်ပြီငါတတ်ပြီငါမြတ်ပြီငါလိမ္မာပြီငါပြည့်စုံပြီပေါ်များပြီငါရင်ကျေးပြီစသည်ဖြင့်အဲ့ဒီလိုဂုံယူဂုံယူတဲ့မာနကိုအတ္တမိမာနကိုခေါ်တယ်အဲ့ဒီအတ္တမိမာနကိုလည်းသိရမယ်အတ္တမိမာနအဲ့ဒီမာနကိုလည်းသိပြီးတော့သဗ္ဗံအလုံးစုံကို ဥပရုံလေးအဲချုပ်စီရမယ်တားမြင်ရမယ်ငြိမ့်စီရမယ်ရှိကငြိမ့်တယ်လဲတော့မေးထားတာငြိမ့်ဆိုမှနည်းနည်းလေးပို့ပြီးတော့ပေါ်မှာတော့ဘုညာငြိမ့်နေထဲထားပါလေအဲအကျေပွားလေသူ့အမြင်နဲ့ငါဖြစ်သည့်ပင်စိတ်ကြီးဝင်သိမြင်လျက်ငြိမ့်စေသည်ဟုတ် ဘယ်လိုငြင်းစီတယ်လဲဘယ်လိုငြင်းနေလဲမေးလို့အဲဒီလိုသိမြင်ပြီးတော့ငြင်းပါလေဘယ်လိုသိမြင်ပြီးငြင်းနေလဲဆိုဒီလိုသိမြင်ပြီးငြင်းတယ်ဘာကိုသိတယ်လဲအကျယ်ချဲ့ရတဲ့ပပ္ပင်္စတရားရဲ့အမြင့်အဲဒါကိုလည်းသိမြင်တယ်ငါဖြစ်သည့်အနေအားဖြင့်စိတ်ကြီးဝင်တဲ့မာနကိုလည်းသိတယ်အဲကျယ်ချဲ့လေသူ့အမြင်နဲ့ဆိုတာကျယ်ချဲ့ရတဲ့ပပ္ပင်္စတရားရဲ့အမြင့်အရင်းကိုလည်းသိရမယ်ငါဖြစ်သည့်တွင်စိတ်ကြီးဝင်ဆိုတာ အသမိဆိုတဲ့သူတရနယ်လည်းပါအောင်လို့ဒီလိုလုပ်ရတာတူတူလေးပြီးရင်တူတူလေးပြီးရင်လည်းရပါရဲ့သူပါဠိနဲ့နိစ္စအောင်လို့ဒီမှာဆောင်ဖို့ကပေးထားငါဖြစ်ပြီးပြင်ငါတတ်ပြီးပြင်ငါများပြီးပြင်ငါလိမ္မာတဲ့ငါကြွန့်ကျင်တဲ့ငါချွေရများတဲ့ငါပစ္စည်းပေါများတဲ့စသဖြင့်ပေါ်တဲ့ဂုဏ်ကြီးတွေအကုန်လုံးဟာဒီဥစ္စာငါဖြစ်ပြီးဆိုတာလေးတစ်လုံးနဲ့မှအကုန်ပါဝင်တယ်လို့ငါဖြစ်သည့်တွင်စိတ်ကြီးဝင်တဲ့စိတ်ကြီးဝင်သမာနာပဲဝင်မြင်တာပဲအဲဒီဝင်မြင်တဲ့ မာနကိုသိမြင်လျက်ရင်းစီရမယ်။သာသာအလုံးစုံတော့အဲ့ဒါသိပြီးတော့အလုံးစုံကိုရင်းစီရမယ်။အဲ့ဒါသိပြီးတော့အဲဆိုရမယ်။အကျယ်ချက်လေးသူ့အမြင်နဲ့ငါဖြစ်ပြီးတွင်စိတ်ကြီးဝင်သိမြင်လျက်ရင်းစီသည် ဖြစ်သည့်ပင်သိကြည်ဝင်သိမြင်လျက်ငြိမ့်ကြသည်ကျဲချက်လက်သူနဲ့ကျဲချက်တာကပပင်းစတရားနာနဲ့ဒိဋ္ဌိဒီနေရာမှာဒီဒီဉာဏမာနလည်းပါတယ်။ဒနာမာနဒိဋ္ဌိအကျယ်ချက်တရားရဲ့အမြင့်အမြင့်ကဘာတော့အဝိဇ္ဇာမသိတာကအမြင့်တစ်ခုအလွဲ

ငြင်းအောင်လို့ရှုနေရတာပဲမပြီးတာငြင်းအောင်လို့မပြီးတဲ့ဝိဇ္ဇာမရှုမိမမမီရင်အဝိဇ္ဇာဖြစ်တယ်အဲဒါပပင်္စာနေချေတရားရဲ့အမြင့်ပေါက်လာတာပဲအမြင့်အမြင့်ကအဲဒီအမြင့်အဲဒါမြင်တိုင်းမြင်တိုင်းရှုရမယ်ဒီထဲကနေပြီးတော့မရှုမိတာရှိရင်လည်းမရှုမိတဲ့မပြီးတဲ့အဝိဇ္ဇာကိုလည်းရှုရမယ်ပြီးရမယ်အမြင့်ပေါ်လာရင်အမြင့်ကိုလည်းပြီးရမှာ အဲမသိမတဲ့နှလုံးသွင်းမှုလို့အာယောတနာမသိကာရဖြစ်လာတယ်ပဲအဲ့ဒါလေးလည်းရှုမှတ်ရမယ်အဲ့ဒါကတော့တတိပဌာမှာပါရောစဉ်ပိုင်းမှာအများကြီးဟောထားပါတယ်ယထာသနုပါဏသကာမိသနာသအဲပါရောစဉ်ပိုင်းမို့လို့လို့ဉာဏ်ဝရဏပိုင်းယထာသနုပါဏသကာမိသနာသဥပါရောဒီသစ္စာသနာလေးအဲဒီမှာလည်းဟောတယ်အာယောစဉ်ပိုင်းအာယရဏပိုင်းမှာလည်းဒီတိုင်းနဲ့ဟောထားတယ် ညာသာသနုပါဏတာဗေဒနာဥပါရဟောတိဉာဏ်သာသနာတိအဲဒီမှာဟောတာအဲဒါအယနိတံသီကာရအယနိတံသီကာရလည်းဖြစ်လို့လောဘဖြစ်အောင်လောဘဘက်ကနေပြီးတော့လှလျောင်ရောင်နှိမ့်သက်စရာကောင်းစရာရောင်လူချင်းစရာရောင်အဲစဉ်းစားရင်လောဘဖြစ်တော့တာဒီလိုစရာကောင်းစရာရောင်မုန်းစရာကောင်းစရာရောင်သွားစဉ်းစားမိရင်လည်းဒေါသဖြစ်တော့တာလေအဲဒီလိုစိတ်ဦးလေးတွေပေါ့ အာနိဒမသင်္ခါရတွေအလွဲကကနေပြီးစိတ်ကူးလေးတွေထွက်တော်သွားတယ်ဟိုရှုမှနေရင်ခေါင်းနဲ့ပိန်နဲ့ရှုမှနေရင်လောဘပြောင်းဒေါသပြောင်းစိတ်ကလေးရှိကဥတန်းသွားတာတွေရှိတယ်အဲ့ဒါလေးမရှုနိုင်လို့ရှိရင်လောဘဒေါသတွေကြဖြစ်တော့တာပဲအဲ့ဒါဖြစ်ခါစားမရှုရင်အကြာကြီးပဲဖြစ်နေတာလောဘဒေါသတွေစိတ်ကူးနေအကြာကြီးဖြစ်နေတာအဲဝိပဿနာဉာဏ်ရင့်လာတဲ့အခါကျတော့အဲစိတ်ကြည်တိုင်းကြည်တိုင်းရှုနေတာကိုပြင်ထွက်တဲ့စိတ်ကလေးရှင်းထွက်ရင်ရှုထွက်ရင်ရှုဆိုတော့ လောဘဒေါသကြာကြာဖြစ်ရအောင်နောက်ကြတော့ဒီရှင်းဦးလောဘဒေါသဖြစ်ဖို့ရဥတ္တန်လာတဲ့စိတ်ကလေးရှိတယ်စိတ်ကူးလေးရှိတယ်အဲ့ဒါလေးကိုရှုနိုင်လို့ရှိရင်မဖြစ်ကုန်ကြရတော့အဲ့ဒီပြင်ထွက်မယ်လို့အခြေတရားလေးရှိတယ်စိတ်ကူးလေးအဲ့ဒါကစပြီးရှုလိုက်လို့ရှိရင်ဒီခါတိုင်းငြိမ်းတာပဲအမှန်တန်ကောင်းတယ်အဲ့ဒါအဲ့ဒါကိုသိဖို့ရတော့ပြောတယ်သူကပပ္ပင်္စတရားတဏှာ တဏှာဖြစ်ကြောင်းတရားဒိဋ္ဌိဖြစ်ကြောင်းတရားအဲ့ဒီတရားအမြင့်ကခုနအဝိဇ္ဇာမသိတာတဲ့အဲမသိတာဉာဏ်ကြရင်ဓဝါ၆ပါးကဖြစ်ပေါ်နေတဲ့ယုံနာတရားတွေကိုအလွဲပြီးတာအလွဲပြီးတဲ့နေရာချင်းစိတ်ကူးတွေအလွတ်စိတ်ကူးတွေဖြစ်လာတာကအဲ့ဒါဝိဇ္ဇာပဲပြီးတော့လောဘဒေါသဖြစ်အောင်နှလုံးသွင်းနေတာလေးကလည်းဝိဇ္ဇာပဲပြီးတော့မာနလည်းဖြစ်လို့ရှိရင်အဲ့ဒီမာနလည်းရှုရမှာရှုပြီးတော့ ပယ်ရမှာနောက်ပြီးတော့ဝိရိကအနုဒါဘဆိုတာကတော့မထင်ရှားဘူးဆိုတာလားမထင်ရှားဘူးသူကတော့ဟိုဟာတွေနဲ့တွဲပြီးတော့ဖြစ်သွားတာဥဒိစ္စကလည်းပဲကြားနေနေတော့ဟိုရောက်ပြီးတော့စိတ်ပြီးဥစ္စာလည်းချုပ်ပြီးတော့ပယ်ရမှာအဲဒါအကျယ်ချဲ့တဲ့ဝပ္ပစ္စတရားရဲ့အမြင့်ပဲတဲ့အဲဒါကိုလည်းသိမြင်ပြီးတော့ညီးစီရမယ်အဲငါဖြစ်ပြီးတွင်ဆိုတဲ့မာမာနမာနစိတ်ကြီးဝင်တဲ့သဘောအဲဒါလည်းပဲ သိပြီးတော့ညင်းစီရမယ်အဲ့ဒါလည်းခဏကသိဉ္ဉ်တကူညင်းရကိုဘယ်လိုညင်း၍ငိမ့်နေနည်းဆိုတဲ့အမင်းနဲ့စပ်ပြီးတော့သံလျော်အဓိပ္ပာယ်ယူမှာဟောတရိပ်မဟောထားတာမဟုတ်ဘူးသူကအဲ့တော့ဒီဒါတွေသိအောင်ကသိဉ္ဉ်ရမှာတရားထုံးမှာဖြစ်မှာမသိဉ္ဉ်နဲ့မဲနဲ့ဆိုရင်လည်းအာထုံးလို့ဖြစ်ဘူး။ဘာယဝိဝေကအသိဉ္ဉ်ရကြည့်ရမယ်။ ကိလေသာစိတ်တွေမရှိအောင်စိတ်ဓာတ်ဝိသုဒ္ဓိရှိအောင်ဝိပဿနာရှုမှတ်နေမှာဖြစ်မယ်အဲဒီတော့သိဉ္ဉ္တရားလည်းပဲတရားထုတ်နေတဲ့ပုဂ္ဂိုလ်သိပြီးသားဖြစ်တာပါပဲမသိဉ္ဉ္မဲနဲ့တရားထုတ်လို့မျိုးသိဉ္ဉ္မသိဉ္ဉ္အားထုတ်ရငြိညာသိရဆိုတာကတော့ဖြင့်နောက်ဆုံးကြမှာအရိယာမဲ့ဖြစ်တဲ့ခါကျတော့နိဗ္ဗာန်ကိုတွေ့ပြီးတော့ငြိမ့်ပါလားငြိမ့်ကြောင်းကတော့ကိုစိတ်တိုင်းဒီတိုင်းယုံနာနေရှုမှတ်ပြီးတော့နေတာ ကာ ानु ပါဒနာတတိပဌာဝေဒနာ ानु ပါဒနာတတိပဌာစသည်ဖြင့်ကဉာဏ်ကြောင့်တရားတွေပဲအဲ့ဒါတွေသိပြီးတော့တရားရှုမှတ်နေလို့ကိလေသာတွေငြိမ်းတာပဲအဲ့ဒါငြိမ်းအောင်ဟာဘာတွေသိရမလဲဆိုလို့ရှိရင်ကျေချဲ့တဲ့ပပ္ပစ္စတရားကြီးအမြင့်ကိုလည်းရှုပြီးတော့သိရမယ်အဲအတမိမာနဆိုတဲ့မထောင်လွှမ်းမှုကိုလည်းသိပြီးတော့ငြိမ်းစေရမယ် အဲဒီပုံနဲ့ငင်းနေအဲဒီထဲမှာတဏှာဆိုတဲ့တရားကလည်းသူကလည်းပဲအနာကြံ့ကျယ်ပါတယ်အရေးကြီးတာဒီတဏှာကိုပယ်လိုက်ရင်လည်းတရားတွေအကုန်လုံးကုန်းသားပါပဲအဲကြောင့်တဏှာကိုအထူးသီးတာပြုမြတ်စွာဘုရားဆက်ဟောကြတယ်။ယာဂာဇိတနာဣဇ္ဇတံ တာတာဝိနေယသဒ္ဓါသရောသိခေဣဇတံကိုတွင်တဏ္ဏ၌ဝါမိမိစိတ်၌ယာကဇီရနာမမရှိသောတဏှာတို့သည်ဥပ္ပေစေယုံဖြစ်နိုင်ကုန်၏အဲမိမိကိုယ်တွင်၌ဒီနည်းအားဖြင့်ဣဇတကစိတ်ပဲဆိုပြီးတော့ဒီလိုဖွင့်လာတယ်သို့တော်လည်းဣဇတပုတ်ရဲ့အ ਨੇ ကတော့ကိုယ်တွင်ကိုယ်တွင်တဏ္ဏလို့ကအ ਨੇ ကပူပေါ်ပါတယ်အဲဒါကိုယ်တွင်မယ်ဒီမှာပါတယ်ဉာဏ်ပါ အဲကိုယ်ထဲမှာဖြစ်နိုင်တဲ့တဏှာတွေရှိတယ်အရိယာမေဖို့မရောက်သေးရင်တဏှာတွေအကုန်လုံးဖြစ်နေတာပါပဲဘယ်လေးပါးကြာကြံဖြစ်တဲ့တဏှာတွေလည်းဖြစ်နေတာပဲသောတာပတ္တိမေဖို့ရောက်သွားလို့ရှိရင်တော့ဘယ်လေးပါးကြာလာအောင်တဏှာမဖြစ်ဘူးဒါပေမဲ့ဒီပြင်းတဏှာတွေကြီးတာလေဗရာဂာမိမေဖို့ရောက်သွားလို့ရှိရင် ကျမ်းနာတဲ့တဏှာတွေမရှိဘူးဒါပေမဲ့ဒီမွေးတဲ့တဏှာကာမရာဂတဏှာတွေကျန်သေးတာယူပါရကတဏှာတွေကျန်သေးတယ် အနာဂါမိမဲ့ရောက်သွားလို့ရှိရင်တော့ကာမကာမဂုဏ်နဲ့စပ်ပြီးဖြစ်တဲ့ကာမတဏှာတွေအကုန်ကင်းသွားတယ်ဒါပေမဲ့ရူပတဏှာအရူပတဏှာတွေကျန်နေအရဟတမဲ့ရောက်မှဒီတဏှာတွေကအကုန်လုံးကင်းပြီးတော့သွားတယ်အဲဒီတော့ကိုယ်တွင်းမှာဖြစ်နိုင်တဲ့တဏှာတွေဆိုတာပုထုဇဉ်ပုဂ္ဂိုလ်မှာဆိုရင်မာဒနာကြီးဖြစ်နိုင်တာမဖြစ်နိုင်တာလည်းမရှိပါဘူးသူဖြစ်နိုင်တဲ့တဏှာတွေကြီးတယ်ပဲအဲသောတာပန်မှာလည်းသောတာပန်အလိုက် ကာမတဏှာတွေဘယ်မကြတော့တဲ့ကာမတဏှာတွေရူပတဏှာအရူပတဏှာတွေရှိတယ်။ဒါတွေဘယ်ရမလဲဥစ္စာတွေလဲ။သရဂါမှာလည်းကာမတဏှာအကျဉ်းစားခြင်းနေမယ်လို့သင်မွေးတဲ့ကာမတဏှာတွေရှိတယ်ဒါတွေဘယ်ရမှာလဲ။အနာဂါမှာလည်းရူပတဏှာအရူပတဏှာတွေဒါတွေဘယ်ရမှာကိုယ်ရင်ဖြစ်နိုင်တဲ့တဏှာတွေအဲ့ဒါကိုရည်ပြီးတော့တယ်မှာ ဝိဇာတံကိုရင်းသန္နာနဲ့ယာကစီမမရှိသောတဏှာတို့သည်ဥပ္ပေဇေယံဖြစ်နိုင်ကုန်၏ဒါသာတို့ဖြစ်နိုင်သောတဏှာတို့ဤဖြစ်နိုင်သောတဏှာတို့ကိုဝိနည်းယပဲဖြောက်ခြင်းကြိုးငါဝိနည်းဝိနည်းယပဲဖြောက်ရအလုံးငါဘိက္ခုယာနိသရာခါခသိမ့်တတော်မှတ်ရသည်ဖြစ်၍ဒိဋ္ဌိကျင့်သုံးရာ၏အဲအဲ့ဒီ တဏှာတွေပယ်နိုင်အောင်ဟာအာသာသိမှားရပြီကျင်ရမယ်အဲဒီနာကြောင်းကတော့ခုနပြောတာစုံသွားပြီအဲ့ဒီတဏှာတွေပယ်နိုင်အောင်မှားရမယ်ဘတော်မှားရဆိုတာဘာလို့ဆိုပဋိဌာန်၄ပါးပဲကာကာယကာ అను ပဒနာဘာဝနာဘာဝင်တော့ပတော်ကာကာယနဲ့ကာ అను ပဒနာ ပရိဒါဘာဝနာပွားနေရင်လည်းတတော်အမှားရတယ်ညီတဲ့ကိုယ်မူရတဲ့ရှုမှတ်နေရင်ဒါတတိယအမှားရတယ်ညီတဲ့တတော်ပဲဝေဒနာတွေရှုနေရင်လည်းဝေဒနာနုပါဒနာတတိဒါလည်းတတော်ပဲအမှားရတာပဲစိတ်ဓာနုပါဒနာစိတ်တွေဒီတိုင်းတိုင်းရှုနေတာတတော်အမှားရနေတာပဲသဘောတရားတွေရှုနေရင်လည်းဓမ္မနုပါဒနာတတိပဌာန်ဒါလည်းပဲတတော်အမှားရနေတာတတိပဌာန်၄ပါးနဲ့ဖွင့်ထားပါတယ် အဲ့ဒါပါပဲအခုဒီကယောဂီတွေအထုံနေတဲ့အတိုင်းပါပဲတတော်မှားရပြီဖြစ်၍တရားခါခါသိဆိုတာလည်းနေရောညရောမပြတ်မစဲအဲ့ဒီမှာလည်းအကျယ်ကြီးဖွင့်တာပါပဲခါခါသိမှာအိပ်ပျော်နေတဲ့ချိန်နှပ်ပြီးတော့ခါခါသိလို့ဆိုလိုပါတယ်သိခေကျင့်ရမယ်ကျင့်ဆိုတော့ဘာတွေကျင့်ရမှာတော့ဆိုဒီသီလဒီစိတ်ဓာတ်ဒီပညာဆိုတဲ့သိက္ခာသုံးပါးကျင့်ရမယ်သီလကျင့်လည်းပဲမှားရပြီကျင့်ရမှာပဲသမာဓိလည်းကျင့်ရပညာလည်းကျင့်ရမှာသောတော်ဘိုင်းကဆိုလို့ရှိရင်တော့ သီလမကျွန်းပေါအောင်ပေါ့လေတတိပြုပြီးတော့ရှင်းရနောက်သမာဓိကမ္မထာတစ်ခုခုအားထုတ်လို့ရှိရင်လည်းအဲဒီမှာလည်းသမာဓိတိက္ခာဖြစ်အောင်လို့မှတ်ရပြီးတော့ရှင်းရတာလဲပထဝီပထဝီစသည်ဖြင့်ဝိပဿနာရှုနေတဲ့ပုဂ္ဂိုလ်ကြတော့ရှုတိုင်းရှုတိုင်းလာပါဘုရားမှားရနေတာလေအဲမှားရပြီးတော့ဉာဏ်ဒိဋ္ဌာတွေပွားများပြီးဉာဏ်ဒိဋ္ဌာတွေပွားနေတယ်နောက်ဆုံးအရိယာမဉ္ဇဉ် ရဟတမေတရားမှာရိယမဉ္ဇဉ်ကိုရောက်ပြီးတော့သွားနေတာသိက္ခာ၃ပါးကျင့်နေတာတဲ့အခုတရားထုံးတဲ့ပုဂ္ဂိုလ်တွေကမိမိတို့သိက္ခာ၃ပါးကိုကျင့်နေတာဒီကဒေသနာနဲ့အကိုက်ပါပဲမြစ္ဆာတံကိုရင်းသနာနာယာဂာစီတနာမှမရှိတော့တနာတို့ဒီဥပ္ပေစီယဖြစ်နိုင်ကုန်၏တာသံထိုတနာတို့ကိုဝိနည်းယဝိနည်းယရပဲချက်ပါလုံးကရာခါခါသိအမြဲဒီမှာထက်တာအခါခါသိနေအမြဲဆိုအတူတူပဲ မတော်အမှတ်ရလည်းရအမှတ်ခါတယ်မှာထည့်ရတယ်ဒိခေကျင့်ရမည်ဗီလာသမารိညာဒိက္ခသုံးပါးကျင့်ရမည်တိုင်လာလေးဆိုတာဒီပိုက်ကလေးကတော့ယောဂီတရားထုတာနဲ့ကြိုက်ပါလားအမြတ်ကြိုက်တယ်လားကိုယ်တွင်တဏှာပယ်ဖို့ရာမခါအမြဲကျင့်ရမည်မခါအမြဲကျင့်ရမည် စီးပြီးကိုယ်ရင်းမှာဖြစ်တာပဲပြင်မဲ့မှာမဖြစ်ပါဘူးကုသနာနဲ့ဆိုင်တဲ့တဏှာကုသနာဖြစ်တော့ပြိဋ္ဌာနာလည်းသွားဖြစ်မယ်အာရုံပြုတာကိုပြောတာမဟုတ်တာကိုယ်ထဲမှာဖြစ်တာဣဇဒအယစိတ်ယူလို့ရှိရင်လည်းကိုယ်စိတ်ပေါ်တယ်ကိုယ်ရင်းဆိုလည်းစိတ်စိတ်ဆိုလည်းကိုယ်ရင်းအတူတူပါပဲကိုယ်ထဲမှာဖြစ်တာပဲကိုယ်ထဲမှာဖြစ်နေတဲ့တဏှာတွေအချင်းအတန်အနအရတာ အတွေ့သဘောအာရုံအာရုံ6ပါးတွေ့တိုင်းတွေ့တိုင်းထိုက်ပြရတယ်ဆိုတာကဖြစ်နိုင်တယ်အစင်းလည်းပဲပြည့်သက်သာဝယ်ကောင်းတဲ့လှပတင်နေတဲ့အစင်းမြင်ရလို့ရှိရင်ဒနာဖြစ်တာပဲနော်မကောင်းတဲ့အစင်းတွေမြင်ရရင်ကောင်းဆိုကောင်းတဲ့အစင်းတွေမြင်နေနေတာပဲဒီလိုဖြစ်တာပါပဲဒါတော့ရှောင်မပေးပါဘူးအတန်ကောင်းနေကြရင်လည်းဗာရမှုဒနာဖြစ်တယ်မကောင်းတဲ့အတန်ကြားရင်လည်းကောင်းတဲ့အတန်တွေကြားရင်လည်းမကောင်းတဲ့အတန်တွေကြားနေအများကြီးပြီးတော့ อืมကောင်းကောင်းသာသာရာလေးနဲ့ကြားကျင်ပါပြီးတော့လည်းဒီလိုအထူးအားဖြင့်တော့လူကြီးတွေကမိဘတို့ဆရာသမားတို့ကအပြည့်ကြီးတော့ဒီလိုကခကြမ်းကြမ်းပြောရတာကိုငေါငားပြီးတော့ပြောတဲ့အခါအဲနားထောင်ရတဲ့ပုဂ္ဂိုလ်ကဒါတော့ဆင်းရဲသနာမပြောဘဲနဲ့ဒီမိမှုမွေပြောတာတော့အဲဒီလိုဟာလေးကအလိုရှိတာပဲသနာက မကောင်းတာကြားလဲကောင်းတာလို့ရှိတာဝေဒနာဖြစ်တာအနအရသာလို့အတွေ့အထိရောဒါတွေလဲကောင်းတာတွေတာရတာမကောင်းတာတွေ့ရလို့ရှိရင်လည်းကောင်းတာလို့ရှိတာပဲကိုယ်ထဲမှာညောင်းညာပူပင်နာကျင်ကြိုက်ခဲခံခဲနေလို့ရှိရင်ဖြင့်အဲ့ဒါတွေပျောက်ပြီးတော့ဆញ្ញသာသာလေးနေကျင်တာသူတဏှာရှိတာပါပဲယောဂပျောက်ဆញ្ញသာသာလေးနေကျင်တဲ့ဒီမှာအေးနေတဲ့ခါဆိုလို့ရှိရင်အမနာအေးပြီးတော့နေတော့နွေးနွေးလေး မိလုံညရတာနဲ့နေပူဇာလုံညရနဲ့တောင်းလေးချုံညရတာနဲ့ဒီလိုအလိုလေးတွေရှိတာပါပဲဆိုတော့ရှိတယ်။ဘူးနေတဲ့ခါကာလဆိုလို့ရှိရင်ရေချိုးညရတာနဲ့ဘာသာလေးလေးဖွင့်ပြီးတော့ဒီအေးလေးခံညရတာနဲ့ဗြဟ္မောက်ဖွင့်ပြီးတော့လေအေးလေးခံညရတာနဲ့ရက်ခပြီးတော့အဲဒီမှာလေးခံနေတယ်လို့ဒုက္ခတွင်ရင်ဒုက္ခတောင်းလာတာပါပဲဆိုတဏှာဖြစ်အဲသဘောအာယုန်တွေလည်းဒီတိုင်းပဲစိတ်ကူးထဲမှာမြစ်သက်တာကြာစိတ်ကူးမိရင် ခဏဖြစ်တာပဲကြောက်ကြရွံ့ကြမုန်းကြတဲ့စိတ်သိကူးမိကြတယ်အဲ့ဒါလေးကင်းပြောက်ပြီးတော့ကောင်းတဲ့အာယုန်လေးနဲ့တွေ့ကျင်တာပဲတဏှာဖြစ်တယ်အဲ့ဒီတဏှာလေးမိမိတန်တာမိမိစိတ်ထဲမှာဖြစ်နိုင်တယ်အဲ့ဒီလိုဖြစ်နိုင်တဲ့တဏှာတွေပယ်ပြောက်ဖို့ရာဘယ်နဲ့လောက်အောင်လဲဆိုတော့အမှားရရမယ်မြင်တိုင်းမှားရရမယ်ကြားတိုင်းနားနဲ့စသည်တိုင်းတွေ့ရှိတယ် ဒီကုသနာကြံစီတဲ့မှားရတဲ့တတိဖြစ်ရမယ်တတိပ္ပံတရားနဲ့တတိပ္ပံဖြစ်ရင်သမပ္ပံနဲ့အိဋ္ဌိကအင်တေကိုကုသင်မဲ့ကအကုန်ပါပါတယ်အဲဒီတော့အမှားရပြီးတော့ကျင့်ရမယ်အဲဒီတော့အမှားရကျင့်နေရင်အဲသီလကျင့်ငယ်ဆိုတော့သီလသိက္ခာပြုတာပေါ့သမာဓိကျင့်ငယ်ဆိုရင်သီလရောသမာဓိရောကျင့်ပညာကျင့်ငယ်ဆိုတော့ဝိပဿနာပညာဖြစ်အောင်လို့ဓဝါ၆ပါးဖြည့်တန်းဖြည့်တန်းနေရှိနေတော့သီလကလည်းစောစောကပြည့်စုံနေပြီအခုလည်းနောက်ထပ်မဖောက်ပြန်ဘူး ဒီလာလည်းပြည့်စုံတာသမာဓိလည်းပဲရှုတိုင်းရှုတိုင်းအာယုံမှာစိတ်တည်ကြည်တယ်သမာဓိလည်းဖြစ်နေတာပဲရှုတိုင်းရှုတိုင်းအာယုံမှန်တဲ့နေတဲ့ဝိပဿနာပညာလည်းဖြစ်နေတယ်ဒီလာသမာဓိပညာလည်းခါတယ်ရှုတိုင်းရှုတိုင်းမှတ်တိုင်းမှတ်တိုင်းသိက္ခာ၃ပါးပွားများအောင်တော့ကျင့်နေတာပဲအဲ့ဒီကိုကျင့်ရမယ်နောက်အရိယာမဲ့သင်တန်းရောက်ရဟာသမက်တိုင်အောင်ကျင့်သွားရမယ်လို့ဆိုလိုတယ်အဲ့ဒီဘိုက်ကတော့ယောဂီပုဂ္ဂိုလ်တွေအတွက် အမှန်ကောင်းပါလေရာဂာဇီဒနာဣဇာတံသာတံဝိနယသရတတော်သိခေတာပါဠိဣဇာတံကိုရဏနာနဲ့ဝါမိမိစိတ်၌ရာဂာဇီဒနာအမှတ်မရှိအလုံးစုံသောတဏှာတို့ရဲ့ဥပ္ပေစီယဖြစ်နိုင်ကုန်၏သာတံတို့ဖြစ်နိုင်သောတဏှာဝိသမျှတို့ကိုဝိနယဝိနယယပယ်ဖြတ်ဝါလုံးဟာသရခါခသိအစဉ်မပြအမြဲ လက်တော်အမှတ်ရတယ်အမှတ်ရကဒိခေကျင့်ရာဤကျင့်ရမည်အဲဒါကိုယ်တွင်တဏပေကိုရာမခအမြဲကျင့်ရမည်ဒါလေးကတော့မြတ်စွာဘုရားဘာသာရေးမှာခဏခဏဟောတယ်ဥစ္စာလေးဒါတို့ကရေးကြည့်တဲ့ပိုက်ကလေးပဲအဲရှိသွားအောင်ပါဘုရားတဏှာကြီးလောက်တော့ရှိသွားပြီ။တရားတွေတော်တော်နဲ့ပြီးဖို့မရပါဘူးလားကိုယ်လေး။ အဲဒီကနောက်တဏှာပဲကိုရပြောပြီးမာနပဲကိုရကလည်းအရေးကြီးတာကိုမာနကလည်းရှိတယ်ဒီကလည်းမာနကလည်းကိုမာနဆိုရင်အကောင်းမှရှင်လည်းမှနေတာဒီဥစ္စာမာနအရေးကြီးအဲဒီမာနပဲကိုရသစ္စာပြဟောပြန်တယ်ယံကိဉ္စီဓမ္မမပိစင်ညာဣဇတံထဝပိဒိဋ္ဌံ နတေနာကာမကဝေထနာဟိတာနေဝိတိတရာဟုတံဣဇဒံကိုရင်းတဏှာ၌ဣဇဒံဝါကိုရင်းတဏှာ၌တော်၎င်းအထထိုသောမဟုတ်ထို့ပြင်ဗိဒာဝါပြမတဏှာ၌၎င်းယံကေစီအမမရှိတစုံတစ်ခုသောဓမ္မံဂုံကျေးဇူးဂုံယူစရာဂုံကျေးဇူးကိုအဘိဇင်ညာ တွေ့ရသိရသိရသိရဤအဲကိုကိုကိုရဲဆိုတော့ဘုံပြာလေးတွေတွေ့ပြီးနေကြတာပါပဲကိုကိုရဲဘုံပြာတွေကမတွေ့မသိပဲနေတွေ့တာပဲကိုဟာကိုကတော့သူများကလားဒီလိုကုန်ရှိမှမသိရင်မသိပဲနေနေတယ်ကိုဟာကိုတော့သိတယ်ကိုကိုပြာလေးတွေ ညာများနဲ့စပြီးတော့ပြရထားပါတယ်ကိုယ်နဲ့သက်တဲ့ခုံစရာတွေကအမျိုးအားဖြင့်အမျိုးကြီးမျိုးများကညာပြူလာလို့ရှိရင်အဲ့ဒါလည်းခုံစရာပဲသူကြီးမျိုးကြီးကညာဖြစ်ရည်စည်းဥစ္စာပေါများတဲ့မျိုးကညာဖြစ်လာရင်ဒါခုံစရာပဲဒီကျိုးကအဲ့ဒီတော့အမျိုးနဲ့လည်းဂုံယူကြတယ် နေတော့လာလာပါပေါ်များလို့ရှိရင်ဘုံကြီးလို့ရှိရင်အဲ့ဒါလည်းသူကကုန်ပြီဗျာဒါကတော့ဆိုတော့ကြီးတဲ့ပုဂ္ဂိုလ်တွေနဲ့ဆိုင်ရင်မျိုးသားတွေငယ်တဲ့ပုဂ္ဂိုလ်တွေတော့လည်းကုန်ပြီဗျာတဲမရှိသေးဘူးလာလာပါပေါ်များတော့မရှိသေးဘူးပရိယဂုံပฏิပတ်ဂုံဟာရရှိတယ်ပရိယဂုံကခြေတုံးကတော့ သုတ်တန်ဆောင်တို့ဝိနည်းဆောင်တို့ဗိဓမာဆောင်တို့အဲနိကေ၅ပါးဆောင်တို့ပြီးတော့အသီးသီးရှိတာပေါ့အခုလည်းပဲအဲဒီသံဃာ့ဘက်တွေနဲ့ပတ်သက်ပြီးတော့ဒါလည်းရှိတာပေါ့လေအဲအခုတော့အဲဒီလိုတော့နှုတ်တဲ့ပြောင်းတော့အများအားဆောင်နေကြပါဘူးခန္ဓာတစ်ပြုတ်ပါပဲတော့じゃမိတ်ကုံသားပါဟိုခြေတုံးကတော့အများအားဆောင်နေတာခြေတုံးကစာအုပ်ကလည်းမရှိသေးတာပေါ့စာအုပ်တို့ပိစာတို့ကမရှိသေးဘူးကြက်ထားတယ်အဲဒီကြက်ထားပြီးတော့ သင်ခြင်းတဲ့ပုဂ္ဂိုလ်ကလည်းအဲ့ဒီပုဂ္ဂိုလ်ကနှုတ်တဲ့တဲ့သင်ကြီးကလည်းဘုရားမှာတာဝတ္တံလေးအခုပြေကြတာစာအုပ်တွေနဲ့ကြည့်နေတော့စာအုပ်တွေနဲ့ဆောင်းနေကြတာသိခြင်းစာအုပ်ကလေးလှန်ကြည့်လိုက်ရင်ဟိုဟန်ကြပင်မဘုရားကတောင်းသိလေးတာအဲဒီသုဒ္ဓဆောင်ပုဂ္ဂိုလ်တွေကငါသုဒ္ဓဆောင်ပဲဆိုပြီးဂုဏ်ယူစီရပဲဝိနည်းဆောင်ဒီမဆောင်အဲနိကေ900အသီးသီးဆောင်တဲ့ပုဂ္ဂိုလ်ဂုဏ်ယူကြတယ်ပြရ စာချနေတဲ့ပုဂ္ဂိုလ်ဘုံကြီးကြတယ်တရားဟောနေတဲ့ဓမ္မအရိယပုဂ္ဂိုလ်ဘုံကြီးကြတယ်ပဲစာစာရိပါရီကြီးထုတ်ပြီးတော့နေတဲ့ကြံရည်နေတဲ့ပုဂ္ဂိုလ်တွေဘုံကြီးကြတယ်လောကမှာစာရေးဆရာတွေလည်းဘုံကြီးကြတယ်ဘုံရှိတာလည်းဘုံယူကြတယ်အဲ့ဒါကိုရင်းတဏ္ဍာကုံတာပရိယတ်တွေလည်းပရိပါတိတွေကလည်းပဲသီလတွေကလုံးလုံးချင်းစောင့်ကြောက်နေတဲ့ပုဂ္ဂိုလ်ဆိုရင်ကိုယ်သီလအောင်ပြုပြီးတော့ဂုဏ်ယူတယ်ဂုဏ်ယူရတယ် အော်ဒူရင်ဆောက်တည်နေတဲ့ပုဂ္ဂိုလ်ကဒူရင်တွေကုန်ယူခဲ့။ဘာဘာလို့ဒူရင်ဆောင်းနေရင်ဘူးတော့ဒူရင်ဆောက်တည်တဲ့ပုဂ္ဂိုလ်အနည်းပါ။ဒါပေမဲ့ဆောက်တည်တယ်လို့ရှိရင်ပေါ့။ဘာလို့ဆောင်းတဲ့ပုဂ္ဂိုလ်ကသူဟာသူကုန်ယူကြရဲ။ဒီစေဝရီဆောင်းတဲ့ပုဂ္ဂိုလ်လည်းကုန်ယူကြရဲ။ဒီနေ့ကဒူရင်ဆောင်းတဲ့ပုဂ္ဂိုလ်ကုန်ယူကြရဲ။အဲတော့ကြောင့်နေတဲ့ပုဂ္ဂိုလ်ဘုံကြာသုဒ္ဓနေတဲ့ပုဂ္ဂိုလ်ဘုံကြာတွေလွားတွေကိုတွင်33ပါးရှိပါတယ်။ဗန္တိပိဋကဧပခသုအာဘယထာ နေ73ဆိုပြီးတော့အဲဒူရင်73ပါအောင်ဖို့ကလေးပြီးတော့ဆရာတော်ရဲ့ရေးထားတာရထားလို့ရဒူရင်73ပါနာမည်တွေကုန်သိတာအဲဒါကဒူရင်ပရိပါဒတော်ကုန်နေကြပြီသမာဓိပရိပါဒကတော့သမာဓိဘာဝနာတရားအားထုတ်နေလို့ရှိရင်ကတိုင်းအားထုတ်သည်ဖြစ်စေအာနာပါနာအားထုတ်သည်ဖြစ်စေအဲ32ခုသာသကတာအားထုတ်သည်ဖြစ်စေဓမ္မဝိရတရားအားထုတ်သည်ဖြစ်စေအဲ သူကဗုဒ္ဓနုဒတိအဲဒါအာထုပ်ပြီးပြည့်စုံပါတယ်ဓမ္မရိကံသာအာထုပ်တဲ့ကိုယ်ကလည်းဂုဏ်ယူတယ်သူကလည်းသူဂုဏ်ယူတာဂုဏ်ယူစရာပဲဝိပဿနာဘက်ကလည်းပဲရှိတာပဲဂုဏ်ယူစရာဇာရလို့ရှိရင်တော့ဇာ၄ပါးဇာ၈ပါးဂုဏ်ယူစရာတွေတဲ့အဲဒါတွေဣဇဒာမိမိသနာ၌ရံကေစီမပတိတုလခုသောဓမ္မဂုံကျေစုကိုအဘိဇင်ညာသိရ၏တွေ့ရသိရ၏ ကိုယ်သာရှိနေတဲ့ကောင်ကကိုယ့်ကိုတွေးနေတာပေါ့သိနေတာပဲကိုယ့်ကိုထင်ရှားတွေးနေပြီးသိနေပြီးထားပါတော့ပြီးတော့အထဝါပိဗဟိတာအထထိုသောမဟုတ်သုံးမတာကဗိဓာဝါပိဗိဓာသူတော်ဘာသာနာ၌ပြီးညာနေခြင်းမှမြည်သူတို့လည်းကုသောဓမ္မဂုံကျေးဇူးဝပိစညာပြရာ၏အဲသူတော်ဘာသာကလည်းပဲသူတော်ဘာသာဆိုတခြားမဟုတ်ကိုယ်နဲ့စတဲ့ပုဂ္ဂိုလ်ပါကိုယ်ဆရာ ဥပိ္ပဇေဆရာဖြစ်ဖြစ်နေပြီးဆရာဖြစ်ဖြစ်သာချပေးတဲ့ဆရာပဲဖြစ်ဖြစ်ဘုရားမိကိုရင်းနှီးနေတဲ့ဆရာအဲဒီဆရာရဲ့ဂုဏ်တွေခုနကဂုဏ်တွေပါပဲအတူတူပါပဲအဲခုနကဂုဏ်တွေပဲမျိုးကြီးရဟန်းပြုလာတာတဲ့ဘုံကြီးတာတဲ့ပရိယဂုဏ်တို့ပฏิပတ်ဂုဏ်တို့အဲဒီဂုဏ်တွေပါပဲကိုဆရာဂုဏ်တွေအဲဒီလိုဂုဏ်တွေလည်းပဲတွေ့ရသိရတယ်ရှိတယ်ဆိုတော့လို့ဆိုလိုရင်းကတော့ အဲဒီဂုဏ်တွေရှိနေတယ်ထားပါနတ္တိနာဓမ္မံကုဗယတိနာထောမိမိဂုံဆရာသမားဤဂုံဖြင့်ဓမ္မံထောင်လွှားသောမာမနာကိုနတ်ကိုဝေးတာမပြုရအဲအဲ့ဒီမိမိဂုံသူတော်ဂုံတွေကိုယ့်ဟာကိုယ်တော့သိနေတာရှိနေဟုတ်တော့ဟုတ်နေတာဟုတ်နေလို့အဲ့ဒီဂုံဖြင့်မာမတက်ပါနဲ့မာမနာမဖြစ်ပါစေနဲ့မာမနာပဲပါ ဘယ်နဲ့လို့ပယ်ရမလို့ဩတရားလို့ရှိတဲ့ပုဂ္ဂိုလ်ပယ်လို့ရတယ်လေတရားလို့မရှိတဲ့ပုဂ္ဂိုလ်ကမာနိမာမာနမဖြစ်ပါစေနဲ့လို့ဒါကိုခဲရင်ပါလေသူကဘယ်လိုပယ်ရမှန်းလည်းမသိဘူးပယ်လည်းမပယ်ခြင်းဘူးအဲ့ဒီလိုမာမာနဖြစ်နေတာကအဖို့တန်နေတာကောင်းတယ်လို့သူကထင်နေတာဘုံရင်းနေတာကအဲခုပရိပဒဘာဝနာနည်းရတဲ့အာရုံနေတဲ့ပုဂ္ဂိုလ်ရဲ့မာမာနပဲဝေရလွယ်တာပဲကိုယ်စိတ်ထဲမှာอืมငါကအမျိုးမြတ်တယ် ဒီကူးလေးဝင်လာတယ်မှတ်လိုက်ရမှာဘူးသူကမှတ်ပြရမယ်ဘယ်မှာဖြစ်မှာသူကဒါကြရင်ငါကသူ့တဲ့ပြတဲ့လို့ဒါတော့မှသူကအဲ့ဒါမှတ်ပြရမှာသူကအဲငါကဘုန်းကြီးတယ်ငါကအကျင့်ကောင်းတယ်ဒီလားရှိတယ်ငါကဘာဝနာလုပ်အထုတ်တယ်ငါတရားထုတ်တယ်ဘုဘကိုယ်ရအားထုတ်ပြီးတော့ကြသူများတွေဟိုလွှမ်းမို့ပြီးတော့ထောင်လွှားတော့မယ်မာနအဲ့ဒီစိတ်ကူးလေးပေါ်လာတဲ့က အရင်ကစပြီးတော့မှတ်မှာကိုယ်ကုံလေးအောင်းမိတဲ့စိတ်ကလေးအဲ့ဒါတွေမှတ်ပြီးတော့မာမာနာပေးရမယ်အဲဒီမှာကြားထုတ်နေတဲ့ပုဂ္ဂိုလ်တွေတော့လွဲပါတယ်ကြားထုတ်တဲ့ပုဂ္ဂိုလ်တွေအဲ့ဒီမာမာနာပေးဝေအခက်ကြီးဆိုတာလို့ဒါသာမဟုတ်ဆင်ရင်အတင်းတင်းတော့ရမှာပေါ့ဒါပေမဲ့လွယ်ဘူးအဲဆရာသမားနဲ့စပြီးတော့တို့ဆရာကဘယ်လိုဆရာတော်ကြီးပဲဘယ်လိုကြောကြားနေတဲ့ဆရာတော်ကြီးဘယ်ဘက်ကနေထူးခြားနေတဲ့ဆရာတော်ကြီးစသည်ဖြင့်ပေါ့လေ အဲမှာဆရာဆရာကုံနေတယ်မာမနာဖြစ်နေတယ်အဲဒီဆရာတော်ကြီးကုံနေသွားစဉ်းစားရင်မှတ်လိုက်မှတ်ပြီးတော့ပွဲမာမနာမဖြစ်စေနဲ့ကိုတွင်ကိုဘဂုံရမာနမကြီးရမာနမကြီးရဆိုတာမာနမဖြစ်စေနဲ့မှတ်ပြီးတယ်ဗျာနာဒေနာထာမံကိုဘေးထဒေနာသောကိုတွင်ဂုံဆရာသမားဤကုံဖြင့်ထာမံထောင်လွှားသောမမနာကိုနတ်ကိနတ်ကြီးရာမပြုရနာအဲမမနာ မပြုရဘူးတဲ့မပြုရဘူးမဖြစ်เสียဘူးမာမာနာနာကုဘေးထမပြုရမဖြစ်เสียဒါရင်ဒါလေးဖွေးကြမယ်ကိုယ်တွင်ကိုယ်ပါဘုံရမာနမကြည့်ရမာနမကြည့်ရကိုယ်တွင်ကိုယ်ပါဘုံရ ဘုရားတော်မှာမိတ်ဆွေပေါင်းဖော်တွေလည်းဆိုင်လာပါပဲသူကမိတ်ဆွေပေါင်းဖော်တွေကိုယ်နဲ့စားတဲ့ပုဂ္ဂိုလ်တွေဂုဏ်ရှိတာတွေယူပြီးတော့လည်းမာမနာကြီးနေရှိသေးတာပေါင်းသင်းနေစပြီးတော့အဲ့ဒါနဲ့စပြီးဂုံကျေးဇူးတွေသွားစဉ်းစားမိလို့ရှိရင်အဲ့ဒီတွေကရှုမှတ်ပြီးပြန်မှမာမနာဖြစ်လာရင်လည်းမှတ်ပြီးတော့ပဲကိုယ်နဲ့စတဲ့ဂုံကိုယ်ဆရာသမားအဲဒီပုဂ္ဂိုလ်တွေနဲ့စတဲ့ဂုံတွေအဲ့ဒါတွေအာရုံပြုပြီးတော့အကြောင်းပြုပြီးတော့ မာမာနမဖြစ်ပါစေနဲ့လောကတွင်လည်းလောကတွေကတော့ဘုံကြီးတွေအများကြီးပေါ့ကုသနာရုပ်ဆင်းလာတာလည်းဘုံကြီးသာပဲအဲဒီညာတသာလည်းဘုံကြီးသာပဲအဲဒီမာရိကျရှိတာလည်းဘုံကြီးသာပဲအချွေရန်ပေါ်တာလည်းဘုံကြီးသာပဲဒီစုစာပြည့်စုံတာလည်းဘုံကြီးသာပဲအဲဒီဘုံကြီးတွေဒုက္ခလည်းအများကြီးရှိတယ်အဲဒါတွေလည်းပဲဒါတွေလည်းပယ်ရမှာဒါပဲမဲ့လို့ ရေးကြည့်တာတော့တရားထုတ်တဲ့တရားပဲဆင်ညာပုဂ္ဂိုလ်တွေကခွေရေးကြည့်ဟိုကပုဂ္ဂိုလ်တွေကတော့စတရားနဲ့မှမနီးတာသူကသူတို့ဘာဖြစ်နေလဲမတတ်နိုင်ဘူးသူကပယ်လည်းမပယ်တာဘူးပယ်လည်းမပယ်ခြင်းမဟုတ်ဘူးသူကအဲတရားထုတ်နေတဲ့ပုဂ္ဂိုလ်တွေကပယ်ရမယ်ဘာဖြစ်လို့ပယ်ရတော့ဆိုနာယိတာနေဟုဒီတတဟုတ်တာဟိအကြောင်းကဘာတော်မမနာထောင်လာခြင်းကိုတတန်သူတော်ကောင်းတို့ကနေဘူးတီ ငြိမ်းအေးခြင်းနိဗ္ဗာန်တရားဟု၍ငါ့ဥဒါမဟောပေ။တရားဆိုင်တဲ့သူတော်ကောင်းတွေအဲဒီလိုမန်တက်ကြွနေတာငြိမ်းရတယ်မဆိုဘူးတဲ့ငြိမ်းချမ်းတဲ့သဘောတရားမဟုတ်ဘူးမငြိမ်းချမ်းဘူး။အာကိုတရားလေးနဲ့ကိုတရားနဲ့ဂုဏ်ယူပြီးတော့မမာနတက်နေတာပဲ။မမာနတက်နေတာမငြိမ်းနေဘူးငြိမ်းတာမဟုတ်ဘူးဒါကလည်းအဲဒါလေး သေပါအဲဆွေကြောင့်ပုရောကောင်းမံပုရောတိမံနိဗ္ဗာန်အငြိမ့်မဆိုပါနိဗ္ဗာန်အငြိမ့်မဆိုပါ စိတ္တသာကတမျိုးတည်းမဟုတ်ဘူးတဲ့သုံးမျိုးရှိတယ်မြတ်တဲ့ဂုံယူပြီးသူများတဲ့သားတယ်ညံ့တဲ့ဂုံယူပြီးသူများတဲ့အောက်ကြတယ်ဓာနုဂုံယူပြီးတော့ဓာနုပဲဆိုသုံးမျိုးဖြစ်တာလေသေယမန်ပရိသမန်ဟိနမန်သုံးခုရှိတယ်များသောအားဖြင့်တော့သေယမန်ဖြစ်တာများဆိုတော့လေဟိနမန်လည်းရှိတယ်ဂျုံဂျုံတဲ့အောက်ဘက်ကနေပြီးတော့မာမနာတွေလည်းရှိတယ်အဲဒီမာမနာတွေအကုန်လုံး ပယ်ရမယ်ဆိုတာပြီးအောင်လို့တရုပ်ခွဲပြီးတော့နောက်ကဟောပြန်တယ်တေယောနတိနာမင်းကြီးရာနိစေယောအထဝါပိပရိခောဖုတ်သောနေကရုပေဟိနာတုမာနာဝိကပြံဒိဋ္ဌိဒေနထောကိုတွင်ကိုဘကုံမြင်ဒေနာတော်မိမိကုံဆရာသမားကုံဖြင့်သေရောမြတ်သည်ဟူ၍နာမင်းကြီးရမအောင်မေရာ အဲကိုယ်တွင်ကအကောင်းမြတ်ဂုဏ်တွေရာသမားကြီးကောင်းမြတ်ဂုဏ်တွေအပေါင်းဖော်တွေကောင်းမြတ်ဂုဏ်တွေယူပြီးတော့ကိုကဘသူတွေမြတ်တာပဲသူတို့ကအောက်တန်းနေပဲသူကထက်တန်းကြတာပဲငါထက်တန်းကြတယ်အဲဒီတော့သိရမှာလဲမြတ်တဲ့နေရာချင်းလည်းမမမူလိုက်ပါနဲ့အဲပါလေဖြစ်လာလို့ရှိရင်ရှုမှတ်ပြီးပြရမိစေရောယုံညာနေအောက်တန်းကြပြီဟူ၍လဲနာမည်မြည်ရမအောင်မင်းမတ်ချင်ရ အဲတို့ကအောက်တန်းကြတယ်သူကထက်ကြတယ်တို့ကအောက်တန်းကြတယ်ဒီလိုလဲမမာနမပြုပါနဲ့ဒါကတော့မာနနဲ့တည်းမပြုဘူးဒါမာနပဲသူကခုံယူတာပဲအာသူတို့ကအထက်တန်းကြတဲ့ပုဂ္ဂိုလ်တွေတို့လိုတို့အောက်တန်းကြတဲ့ပုဂ္ဂိုလ်တွေလုံးမနေနိုင်ဘူးသူတို့ကဝတ်စားခြင်းနဲ့ကောင်းကောင်းဝေရမှာတို့ကတော့တုံသင်းနဲ့ဝတ်ပြီးတော့လည်းနေနိုင်တယ်သူတို့ကတော့ကောင်းကောင်းစားရမှာတို့ကတုံသင်းနဲ့စားလည်းနေနိုင်တယ် အလောက်ကင်ဆိုလို့ရှိရင်လည်းသူတို့ကတော့အဲနည်းနည်းကြီးရတဲ့အလုပ်မှသူတို့လုံနိုင်တာတို့ကတော့ဘလောက်ရရစားဝတ်နေပြည့်စုံပြီးရလုံနိုင်တဲ့ဒါတွေကသူကအဲ့ဒါတွေအောက်တန်းကြတယ်မှနေခေါ်တယ်သူမရှိဘူးဥပမာကားမောင်းတဲ့ပုဂ္ဂိုလ်ဆိုအောင်တော့ကားမောင်းတဲ့ပုဂ္ဂိုလ်တွေကားရှင်တွေကအဲတို့ကကားပိုင်ရှင်ပဲတို့ကားကိုမောင်းတဲ့ပုဂ္ဂိုလ်က မောင်းရတယ်တို့ကဆန်းရတာနဲ့ဒါရင်ပြီးသွားရတယ်တော့အထက်တန်းကျတဲ့မှာဖြစ်နေ။အာမောင်းတဲ့ပုဂ္ဂိုလ်ကသူမှရှိနေတာပဲ။အဲသူတို့ကဒီစည်းကျင်နေသူတို့ကတို့လို့ဒီလိုကားမောင်းတဲ့အလုပ်မလုပ်နိုင်ဘူး။တို့ကမောင်းပြီးတော့သူတို့သွားရတာလုံးဝမသွားနိုင်ဘူး။ဒီလိုမမှန်တဲ့ဖြစ်နေတာပဲ။အထက်တန်းကျတဲ့အရာရှိပုဂ္ဂိုလ်တွေကလည်းထက်ကနေပြီးမမှန်တာအောက်တန်းကျတဲ့ပုဂ္ဂိုလ်ကလည်းတို့ကလုပ်ပြီးလို့မလုပ်လို့ချင်းတို့လည်းထက်တန်းကပုဂ္ဂိုလ်တွေဘာမှမအောင်မြင်နိုင်ဘူးဖြစ်နိုင်ဘူးမမှန်တာဖြစ်နေတာပဲ။ အဲဒီလိုအောင်တမ်းမှန်လားဆိုတာလည်းရှိတယ်အဲတော့နိစေရောအောက်တန်းကြပြီဟူ၍လည်းနာမည်လေးရမှတ်ချင်ရမမမူရဘူးတဲ့အထသိုးသောမို့ထုံးမှာလားတရိခောဝါတရိခောဝါပြီးဓာတုဖြစ်ပြီးဟူ၍လည်းနာမည်လေးရမောင်းဝင်မှတ်ချင်ရဂုံဤလူချင်းသဘောထားပြီးတော့သူကလည်းကားထင်ကြီးနာပါသူနဲ့ကလည်းသူဓာတုပါပဲ ကာမေဝဖြစ်မိတဲ့သူလည်းပဲဒီဒီလိုတတ်တာပဲငါလည်းဒီလိုတတ်တာပဲအဲစာစာချနေတဲ့ပုဂ္ဂိုလ်သူလည်းစာချပုဂ္ဂိုလ်ငါလည်းစာချပုဂ္ဂိုလ်သူလည်းရဟမယ်ငါလည်းရဟမယ်စသည်ဖြင့်ပေါ့လေအဲဒီလိုဓာနုနေရာစဉ်လည်းပုံယူတာရှိတယ်ပฏิပါဘက်ကလည်းသူလည်းတရားထုတ်နေငါလည်းတရားထုတ်နေတာပဲသူလည်းဘယ်နေအားထုတ်တယ်ငါလည်းဘယ်နေအားထုတ်တယ်စသည်ဖြင့်ပေါ့လေအဲဒီလိုဓာနုပုံယူတာလည်းရှိတယ်တဲ့အဲဒါတွေလည်းပြရမယ်ဒီလိုပါလည်းရှိတယ် မမုံပြုကင်းစီရာမြတ်ယုတ်ဓာတုဖြစ်သည်ဟုမမုံမပြုကင်းစီရာတဲ့ဆိုရမယ်မြတ်ယုတ်ဓာတုဖြစ်သည်ဟုမမုံမပြုကင်းစီရာမြတ်ယုတ်ဓာတုဖြစ်သည်ဟုမမုံမပြုကင်းစီရာမြတ် မာမာနာ၃မျိုးကိုကအထက်ကျမ်းကြတဲ့အနေနဲ့မာမာနာမဖြစ်စေနဲ့ကိုကအောက်တန်းကြတဲ့အနေနဲ့လည်းမဖြစ်စေနဲ့ဒါနုအနေနဲ့လည်းမာမာနာမဖြစ်စေနဲ့မာမာနာဖြစ်တဲ့ညတွေကိုပြရမယ်မာမာနာအရေးကြီးတယ်မာမာနာကမှလည်းอืมကိုကိုဖြစ်နေတာမာမာနာမှတည်းမသိဘူးကောင်းဆုံးများစွာတွေ့ကြုံနာငါငါဟု၍မစွဲရ ဖုတ်သောနေကရုပေဟိနာတုမာနာဝိကတံဒိဋ္ဌေနေကရုပေဟိအကောင်းဆုံးများစွာသောအာယုန်တို့ဖြင့်ဖုတ်သောတွေ့ထရသည်ရှိသောအာတုမာနံငါဤကိုဖြစ်သည်ငါဖြစ်သည်ဟု၍ဝိကတယံကြားစီလည်းနတိထေမတိယအဲကောင်းတာမြညာကြရမကောင်းတာမြညာကြရ ကောင်းတာစားရနာရစားရမကောင်းတာနာရစားရကောင်းတာတွေ့ထိရကြံစီရမကောင်းတာတွေ့ထိရကြံစီရအောင်နေမျိုးမျိုးပေါ်နေအောင်၆ပါးအကောင်းနဲ့တွေ့လို့ဖြစ်စေဆိုးနဲ့တွေ့လို့ဖြစ်စေကောင်းနဲ့တွေ့လို့ရှိရင်တော့ခန္ဓာတွေ့ရမှာထက်တမ်းမှရောက်သွားမယ်အညာနဲ့တွေ့လို့ရှိရင်တော့အောက်တန်းမှရောက်သွားတယ်အလေလားဆိုရင်သူများနဲ့ဓာတ်လူတွေနေရာချင်းပရိသမခေါ်တယ်အဲဒီပရိသမရောက်တာမှသုံးတယ် အဲဒီအကောင်းဆုံးအာယုံမျိုးမဲ့လူတဲ့အခါအာတုမာနာအာတုမာနာနဲ့အတ္တနာနဲ့အတူတူပါပဲငါဆိုတဲ့စိတ်ကလေးမဖြစ်စေပါနဲ့ငါတို့ငါတို့ကြံစီပြီးတော့ဆွဲလန်းတဲ့သဘောလေးမဖြစ်ပါစေနဲ့အာတုမာနာငါဟု၍ဝိကပယံကြံစီလေးရဲ့နာတိတ်သေးမတိရဘူးငါပဲ။ကောင်းတာလေးမြင်ရတာငါပဲ။ကောင်းတာနဲ့ပြည့်စုံတာငါပဲ။ မကောင်းတာတွေမြင်ရတာငါမကောင်းတာတွေတွေ့တာငါပဲစသည်ဖြင့်ပေါ့အာယုံအမျိုးမျိုးနဲ့တွေ့တဲ့ခါကလာငါဆိုတဲ့ဆွဲကလေးဆွဲပြီးတော့မတီးပါစေနဲ့ငါဆွဲလေးမဖြစ်ပါစေနဲ့လို့အဲအခုယောဂီပုဂ္ဂိုလ်တွေအဲ့ဒါမရှိအောင်လို့အထုနေရတာမြင်နေကြတဲ့တဘာကြောင့်ပါတွေ့တဲ့ညတွေရှုမှဖြစ်ပြီးပြက်တာဖြစ်ပြီးပြက်တာသိအောင်လို့ရှုနေရစသည်အထုကသာတော့ဘယ်သိအောင်မလဲမသိသေးဘူး အဲနောက်ကြတော့သိတာပဲဖြစ်တိုင်းဖြစ်တိုင်းနဲ့ဖြစ်ပြီးကြောက်ဖြစ်ပြီးကြောက်တာငါလည်းစွဲကြပါမရှိဘူးဖြစ်ပြီးကြောက်သွားတာဒါပေမဲ့လို့ဟောတာဘာလို့ဖြစ်ုံနဲ့လဲဒီမာနကမကင်းပါဘူးတရားကတော့ဖြစ်ုံနဲ့လဲမကင်းသေးဘူးနာကတော့ဖြစ်ုံနဲ့မကင်းသေးဘူးညာနာဖြစ်မှကင်းတာညာနာဖြစ်တဲ့တန်ကိုသူအတမိမာနဆိုတာရှိနေတာအဲ့ဒီမာနအဲ့ဒီတန်ကိုကင်းအောင်လို့အားထုတ်သွားရမယ် ကောင်းဆိုများစွာတွေ့ကြုံတာငါးငါးဟူ၍မဆွဲရလို့ဆိုရမယ်ကောင်းဆိုများစွာတွေ့ကြုံတာငါးငါးဟူ၍မဆွဲရ စပြီးတော့သင်္သာရိပုတ္တရာမာမနာကင်းပုံကိုခွင့်ရတယ်မှာဘာဝကဖြစ်နေထုတ်ပြပွဲစဉ်းစားတာလေ။နာရီအခုကတနာရီနဲ့15မိနစ်ရှိတယ်။အဲဒါထုတ်ပြနေလို့ရှိရင်အချိန်ကြီးကုန်နေနောက်ပိုင်းကျမှနောက်ပိုင်းကျတဲ့ဒါလေးပါပါပြီနောက်ပိုင်းကျမှထုတ်ပြတယ်။နောက်ပိုင်းကျတဲ့ပါတယ်။ ဒီနာမပြပဲနောက်ပိုင်းကျမှပြမှာဆိုနောက်ပိုင်းပါဝင်ရပါလိမ့်မယ်ဆက်ရှင်းနာမကတော့အဲဒီမှာမမနာရတော့မဟုတ်ဘူးတော့ဆွဆွဲခံရကြာလာကခြေပကြံ့ဝင်ပြူရပြုလေငိမ့်နေတုံ့ပြန်ခြင်းစိတ်ပဲမဖြစ်ငိမ့်ကြီးတော့အဲဒီကြောင့်မှပြောရပါလိမ့်မယ်ဒီမှာအချင်းဆုံးတော့နော်ကောင်းတော့အနာကောင်းတဲ့ဥစ္စာတွေကသင်္သာရိပုတ္တရာမမနာကင်းမှာမနာဒုက္ခစရာကောင်း

ကိလေသာငြိမ်းဖို့အာထုတ်ပါတဲ့ကိလေသာငြိမ်းပါလေနတ်အညာတော်အညာတော်တဘာမှဝါတဘာသောနည်းဖြင့်ပါဠိတိုင်းတွက်တဲ့ကြည့်ရင်တော့မိမိမိ၌ကငြင်းစီရမယ်ဆိုအညာတော်သူတော်ဘာမှလို့ဒီလိုအဓိပ္ပာယ်ရောက်ဒါပဲနဲ့လို့မဟာနေရတာကဖွင့်လာတာကတော့အဲ့ဒီတဘာသောပုဂ္ဂိုလ်ကိုမဖွင့်ဘူး တဘာတော်တရားနိလန်းဖြင့်တဲ့တတိဒါစပြီးမှတဘာတော်နိလန်းဖြင့်တဲ့အဲ့ဒီအဲ့ဒီကဖွင့်လာလို့ဒါပဲဒီတိုင်းပါဠိတက်တဲ့ကြည့်ရင်တော့အဲ့ဒီနဲ့မပေါ်ဣဇတအတွင်း၌သာမြင်စေရမယ်ဆိုတော့အတွင်းမှတဘာတဘာမှတဘာတဘာသောပုဂ္ဂိုလ်ထာမငင်းချင်းကိုမတောင်းတရဘူးဒီလိုလေးပဲရောက်ဒါပဲလေကမှန်လေးကဖွင့်လာတာကတော့တတိဒါစပြီး တပါးသောနည်းဖြင့်ငင်းငင်းကိုအလိုမရှိအောင်ရှားဘူးတဲ့အဲဒါဖွင့်တော့ညာတော်တတိပဒံစာရီမှာတပါးသောနိလံဖြင့်ဥပါဒံတိနိုင်ရတဲ့ဘိက္ခုတန်တိမေတိရညာတော်တတိပဒံစာရီမှာတပါးသောနိဖြင့်ဗန္တိငင်းငင်းကို နာရေသေးရမရှာမီရာဒီကသမဝရဣတိဝအိန္ဒြေဘုဟုဇင်မဲခင်ဆိုရက်ဟောဒီကကြီးတရား၃ပါးပွားများတဲ့နီးဖြင့်သာလည်းညီးစီရမယ်အခြားနီးဖြင့်မညီးအခြားနီးဖြင့်ညီးမှုရအခြားပြန်ဘူးအခြားနီးဖြင့်ဒီကလွတ်ပြီးတော့ခြားနီးဖြင့်မခြားကြဘူးဘုရားသာသနာအပြင်ဘက်မှာနီးတွေမျိုးမျိုးရှိပါတယ်အဲဒီနီးတွေကပฏิပဒါ အစားရှိတဲ့နည်းတွေတော့မဟုတ်ဘူးအဲ့ဒီနည်းတွေအပြင်ဘက်ကနည်းတွေပဲသူနည်းနဲ့သူပဲချမ်းသာရေးနည်းတွေပေါ့လေဘာသာတရားတိုင်းဘာသာတရားတိုင်းဟာသတ္တဝါတွေချမ်းသာရေးကိုကျေကျူပြီးတော့ဒီတွင်ဟောကြားထားကြတဲ့ဘာသာတရားတွေပဲမျိုးမျိုးတွေဘုရားသခင်ကဖန်ဆင်းတဲ့ဘုရားသခင်ကကယ်တင်တယ်လို့ယုံကြည်တဲ့ယုံကြည်တဲ့ပုဂ္ဂိုလ်တွေကဘုရားသခင်အများအားယုံကြည်ပြီးတော့ကိုယ်ွယ်နေဖို့အဲဒီအကျင့်ကိုသူတို့ ညွန်ကြားတယ်အဲ့ဒီကျင့်မယ်လိုက်နာကြအဲ့ဒါနဲ့ပဲဆင်းရဲငြိမ်းတယ်လို့သူသတ်အဲတရားသခင်ကမြေလာကိုယ်ကိုယ်နေပြီးရောတရားသခင်အကဲတင်မှာပဲကဲတင်လိုက်မယ်အဲဒီလိုယုံကြည်ပြီးတော့တခြားသောနိလန်းဖြင့်အာဟုရဆရာရဆင်းရဲငြိမ်းတာကိုရှာတယ် အဲမိမိသာနာနဲ့ညင်းစီရမယ်လူတစ်ပါးသာမညင်းရင်အလိုမရှိရဘူးဆိုတာနဲ့ခိုက်တော့ခိုက်ပါလေအဲ့ဒါလည်းအဲ့ဒါလည်းအခြားသောပုဂ္ဂိုလ်တွေကကဲတင်နိုင်မယ်ဆိုတော့အခြားအခြားသောပုဂ္ဂိုလ်ထံကဉာဏ်ဉာဏ်ကြီးကိုမျောလင်းတောင်းတာပြီးရှာတာပဲအဲ့ဒီနည်းမျိုးမဖြစ်ဘူးအဲ့ဒီဥစ္စာအဲကြောင့်ဘုန်းကြီးကတော့တရားနည်းအတိုင်းပဲသူဒီမှာပြန်လာပါလေဣဇတ၌သာမြင်စီရမယ်ပြင်မမမကြဘူးဆိုတော့ဒီတိုင်းပဲဒီတိုင်းလည်းရပါတယ်ကိုယ်တွင်၌သာမြင်စီရ ဒီမှာမရှားခြင်းသည်သာကိုယ်ရဲ့၌ကိလေသာငြိမ်းပြီးဆင်းရဲငြိမ်းတာကိုဒါကအားထုတ်ရမယ်အပြင်ဘက်မှာအဲဘယ်လိုပုဂ္ဂိုလ်ကနေလေကဲတင်နိုင်မယ်နောက်ပြီးတော့ရှားဖို့မလိုဘူးနောက်ပြီးတော့ရင်နာပူဇော်ခြင်းစသည်ဖြင့်လဲဆင်းရဲကင်းသွားလိမ့်မယ်ငြိမ်းသွားလိမ့်မယ်စသည်ဖြင့်အပြင်ဘက်ကနည်းတွေကိုကိုယ်တည်းကငြိမ်းအောင်လုပ်ဆောင်ဖို့ပဲအပြင်ဘက်ကနည်းတွေနဲ့ အဲဒီလိုနည်းရရှိပါလားအဲဒါတွေမစားရဘူးလို့ဆိုလိုပါတယ်အဲဆိုရမယ်ကိုတွင်၌သာသိစေရာသိမှမရှားသင့်သည်သာသိမှမရှားသင့်သည်သာ သာခြင်းရဲ့ဆင်းရဲခြင်းကပဲအားကြောင့်မြင်နေကြတဲ့ဓဝါချက်ပါကလောဘဒေါသမောဟမဖြစ်ရအောင်ကိုယ်တွင်းမှာသိနေဆင်ပြီးတော့လောဘဒေါသမောဟတွေမဖြစ်ရအောင်ရဲတာရှုမှပြီးတော့ပဲနေရတာဣဇ္ဇတာမေဝိပါဒမေဆိုတဲ့ဒီတရားတော်ရအံကြပါပဲဣဇ္ဇတာမေဝမိမိကိုယ်တွင်း၌သာလျှင်ဝါမိမိစိတ်၌သာလျှင်ဝိပါဒမေညီရရမည် ကိုယ်ရင်းမှာလောဘဒေါသမောဟကိလေသာငြိမ်းရင်ဆင်းရဲတွေငြိမ်းတာပဲကိလေသာနဲ့ဒီကံကြီးကံကနေဘဝဆင်းရဲတွေကျင်တာကိလေသာကငြိမ်းသွားလို့ချင်းကံနေဘဝတွေပဲဖြစ်တော့မယ်ငြိမ်းတော့တာကအဲဒီတော့ငြိမ်းအောင်အထုပ်ပါတဲ့အပြင်မဆိုတော့ပြင်မကဘုရားသခင်ကကလေးနဲ့ဘယ်သူကကတင်နေလဲအမျိုးနဲ့မတောင်းတာပါနဲ့ကိုယ်တွင်းမှာလာတဲ့ကိလေသာငြိမ်းဆင်းရဲငြိမ်းအောင်လို့အထုပ်ပါတဲ့ အဲဘုရားကိုပါပြပြီးတော့ရှင်နာပူဇော်တာတို့အခြားနည်းဖြင့်လည်းပူဇော်တာတို့အဲဒါတွေကကိုယ်တွင်းကညင်အောင်အထုတဲ့နည်းတွေမဟုတ်ဘူးဒီလိုပူဇော်ယုံနဲ့ပဲဆင်းရဲကြီးမယ်လို့ယုံကြည်ပြီးတော့လုပ်နေကြတာကိုဟိုဟိုတဲ့နေရရာခြေသားတို့ဘာလို့ဒါမျိုးတွေပေါ်နေအဲ့ဒါတွေလည်းပဲဒီလိုပဲဒါတွေကိုယ်တည်းကမဟုတ်ဘဲနဲ့အပြင်ကငင်းတဲ့နည်းတွေကိုလုပ်နေကြတာအဲဒီလို ဒုက္ခရမလို့ဘူးသတိပြန်စကြည့်တော့ဘာဝနာတွေမိမိတဏ္ဍာပွားပြီးတော့မိမိတဏ္ဍာမှာကိလေသာတွေငြိမ်းလို့ရှိရင်ဆင်းရဲခါသိနေကုန်ငြိမ်းနိုင်တယ်ဒါကြောင့်ကိုရွံ့လိုက်တာငြိမ်းအောင်အားထုတ်ပါလို့ဆိုလိုပါတယ်ဒါလည်းဒီမှာသဘာဝကျကောင်းပါတယ်ကိုယ်ရဲ့ငြိမ်းလို့ရှိရင်ဣဇာတံဥပဒန္တသာနတ္ထိအတ္တကုတောနိရဒဝါ

အရှင်သာဝရတည်ရှိနေဘယ်တော့မှမပြည့်ဘူးဟောဘွားဒီဘွားအများကြီးတည်ရှိနေတယ်လို့ထင်တာကိုသတ္တရဒိဋ္ဌိခေါ်တယ်အဲ့ဒါအတ္တပြီးတော့နိရတာဝါနိရတာဝါအတ္တကင်းပြသွားပြီဟူသောအစွဲစီတွေနားရှိမရှိတော့ဘူးတဲ့ဒါဥစ္စေရာဒိဋ္ဌိအတ္တဟာပေပြီးရင်ပြောက်သွားတယ်ဆိုတာလည်းပဲအဲဒီလိုဆွဲလာနေမရှိပါဘူးတဲ့ကိုယ်ထဲမှာကိလေသာကင်းရင်ကိလေသာကဆွဲလာနေတာကိုသတ္တရဒိဋ္ဌိဥစ္စေရာဒိဋ္ဌိဒီနည်းအားဖြင့်

အသွဲတွေမရှိဘူးဆိုတာကိုယူပြီးတော့ဒီမှာဘာသာပြန်သားပါလေကိုယ်ရဲ့ငြိမ်းကမြတ်အတ္တကိုယ်ရဲ့မှာကိလေသာငြိမ်းလို့ရှိရင်အတ္တဟာမြဲတည်နေတယ်ဆိုရယ်ဆွဲလောင်သတ္တရာဒိဋ္ဌိလည်းမရှိဘူးဒေပြီးရင်အတ္တကောင်ကကျင်းပြသွားတယ်ဆိုရယ်ဩဇိရာဒိဋ္ဌိလည်းမရှိဘူး ဒီလိုဆိုလိုပါတယ်အဲဒါဆိုရမယ်ကိုယ်ရဲ့ငင်းကကိုယ်ရဲ့ငင်းကမြင်အတ္တမြင်အတ္တကျင့်ပပြအတ္တမြင်အတ္တကိုယ်ရဲ့ငင်းကမြင်အတ္တမြင်အတ္တကိုယ်ရဲ့ငင်းကမြင်အတ္တမြင်အတ္တအတ္တအတ္တဝါဤရတ္တအတ္တ အာတ္တဆိုသတ္တရာဒိဋ္ဌိအများအားဒီနေတဲ့အတ္တကောင်လို့ဆွဲလာကြတယ်မရှိဘူးတဲ့နိရတ္တဆိုတာအတ္တမရှိတော့ဘူးသိပြီးရင်အတ္တကင်းသွားရင်မရှိတော့ဘူးပြတ်သွားပြီအဲဒီတော့ဆွဲလာတဲ့ဥစ္စရာတိတွေမရှိတော့ဘူးအဲဒီတော့ဆိုရတယ်ဒါကြောင့်ကိုယ်ထဲမှာပြိတ္တာမြင်အောင်လို့ကိုယ်ထဲမှာအားထုတ်နေကြတာဒီဒေသနာတော်နဲ့ညီပါတယ်နောက်တစ်ခုက မေဇေယထာသမုဒ္ဒသမုဒ္ဒတာဥမီနောဇာယတိထိတောဟောတိဧဝံထိတော နေသတ္တဥက္ကတံဘိက္ခုနာဂရေယကုဟိတိသမုဒ္ဒတာသမုဒ္ဒရာဤမေဇေလယ်၌ဥမီလိုင်းတော်သည်နောဇာယတိမဖြစ်ထိတောတကြံဤတိရနေသည် ဟောဒီယထာဖြစ်တဲ့ခဲ့တော့ဥပမာသမုဒ္ဒရာအလယ်မှာတဲ့လိုင်းနေမထဘူးတဲ့ရေရာကြာနဲ့ပြီးငိမ့်နေတယ်အဲ့ဒါကတော့လူသားမန်တွေပုဂ္ဂိုလ်နားလည်ဖို့ဒီကိုခက်ပါတယ်ဒီဥပမာကတော့ဥပမာလည်းကျုပ်ဥပမာရဒီလိုပဲခက်တယ်ဥပမာခက်နေတာဥပမေးရတယ်ဥပမာကိုခက်ဒီဥပမာလည်းပဲပင်လည်းအကြောင်းမသိတဲ့ပုဂ္ဂိုလ်ဆိုရင် သိကိုခရင်သားပဲဒါပေမဲ့လို့ဒီတရားကလူတွေဟောတာမဟုတ်ဘူးနတ်တွေဟောတာဒီပင်လေအကြောင်းပြီးတဲ့နတ်တွေရည်ရွယ်ပြီးဟောတယ်လို့ယူရမှာပဲပင်လေအကြောင်းကောင်းကောင်းပြီးတဲ့နတ်တွေကိုဥပမာပဲသူတို့ကသင်ကြားနေမှာသမုဒ္ဒရာကြီးအလယ်မှာတိုင်းတို့တွေထားခြင်းလှုပ်ရှားခြင်းမရှိဘူးတဲ့ပင်လေကားကြီးမှာတော့တိုင်းကြီးတွေကြီးကြီးတွေပဲထားမကြီးတဲ့ပြင်းညင်မရှိဘူး ပင်လေလေကောင်မှာတော့တည်ရနေတယ်အဲ့ဒါပင်လေလေကောင်ကဘယ်လိုယူရမလို့ဆိုတော့မာနတိကကဖွင့်တယ်အောက်ပိုင်းမှာလည်းငါးတွေဘာတွေသွားလာလို့လှူရှားတယ်အထက်ပိုင်းမှာလည်းအဲလေကြောင့်လှူရှားနေတယ်အလယ်ပိုင်းမှာတော့မလှူရှားဘူးတဲ့အဲဒီလိုလည်းဖွင့်ပါသေးတယ်ဒီနည်းလည်းဖွင့်ပါလေအဲအလယ်ကောင်မှာတော့လေနဲ့လည်းမထီလို့ငါးတွေလည်းမသွားလို့ရေတွေဟာ မလှုပ်ရှားဘူးလို့သူကဆိုပါတယ်။อืมဒါလည်းဟုတ်လို့ပြန်ရှိပါရဲ့သူ။လေတိုက်တာအပေါ်ရန်လေးရင်အပေါ်ရန်နေလေတိုက်ပြီးတော့လှိုက်နေလှုပ်အောက်အဲထဲတော့သွားလို့မအောင်အောက်အောက်ကြတော့လဲငါးတွေရှိတော့တဲ့အလဲကောင်းတော့ငါးတွေမရှိဘူးလားလို့မေးကြတယ်အလဲကောင်းတော့ငါးတွေလည်းရှိတော့ရှိမှာ။ဒါပဲမလို့အောက်ပိုင်းတော့လှုပ်ရှားမရှိဘူးလို့ဆိုရမှာပေါ့လေသူစားတိုင်းပဲဒီလိုယူရမှာ။ တနည်းအားဖြင့်တော့အလဲကောင်းဆိုတာကန်းစာနဲ့မနီးတဲ့အလဲကောင်းဆိုရင်အလဲကောင်းမှလှိုင်းတော့ရှိတော့ရှိရှိပြီမဲ့တော့ကန်းစာလို့တော့ဟိုဖိုးရအောင်တော့မလုပ်ကြဘူးသူကတည်ငြိမ်တဲ့သဘောရှိအလဲကောင်းမှကျွန်းလေးတွေပါလေးတွေဆိုလို့ရှိရင်လည်းဒီကျွန်းကြီးတွေကန်းစာတော့မလုပ်ကြဘူးရေတွေပါလေဒီငြိမ်တဲ့သဘောရှိအဲဒီမောရိယာလည်းမှရေရမလုပ်ကြပဲတည်ရနေသလို ဧဝံထိတော်နေသတ္တဧဝံဤတုဘိက္ခုသံဃာတို့ရှင်မြင်သောပုဂ္ဂိုလ်သည်အနေသောစုတ်စားရသောတဏှာကင်းသည်ဖြစ်၏အနေသောဧဇာဆိုတာလှူရှားရတဲ့တဏှာဧဇာလှူရှားရသည်အဲဒီဧဇာဆိုတာလှူရှားရတဲ့တဏှာမရှိတော့အနေဇာလှူရှားရသောတဏှာကင်းသည်ဖြစ်၍ထိတော်မလုံးမစက် မလုံးမဆက်တည်ရပြီအတ္တဖြစ်ရ၏အဲမလုံးမဆက်တည်ရမယ်ဧဝံတိတော့အနေဇတ်အနေသောအတ္တတဏှာကင်းလှုပ်ရှားမှုကလည်းတဏှာရှိနေတယ်လှုပ်ရှားနေတာတဲ့တဏှာရှိတော့ကောင်းတာလေးတွေ့ရင်လည်းပါရပြီးဝမ်းမြောက်ပြီးတော့လှုပ်ရှားတယ်မကောင်းတာလည်းတွေ့ရင်လည်းစိတ်ညစ်စိတ်ပြည့်ပြီးတော့လှုပ်ရှားတယ်လောကဓာတ်တရားရှိပါနဲ့တွေ့ရင်မတည်ငြိမ်ပဲဖြစ်နေတာတဏှာရှိတဲ့ပုဂ္ဂိုလ်တွေမတည်ငြိမ်ဘူး တဏှာမရှိတဲ့ပုဂ္ဂိုလ်မှာလောကဓာတ်နဲ့တွေ့တဲ့ခါကလာသိခံနိုင်တာပဲ။ဒါကြောင့်မင်္ဂလာတုံမှာဟောထားတယ်။မင်္ဂလာတုံဆိုတာအများကြီးကြားခုနေကြတာ။ဖုတ်ထတာလောကဓာတ်မေစိတ်တံယတနာကမတိ။အဘောကဝိရဇံခေမံဧတံမင်္ဂလာမုဒ္ဓမံ ဒါကလေးရတဲ့သပြီးတော့ကြောင်းများမှကျက်တယ်ကြက်သလားသို့တော်လည်းအငဲတွေတော့သိသိကြတယ်မဟုတ်ဘုဒ္ဓသာလောကရမေယိစိတ်တံယတနာဂမတိလောကရမေယိလောကရံတရားတော်၌ဖုဒ္ဓသာတွေ့ထီသောပုဂ္ဂိုလ်၏အာဖုဒ္ဓသာတွေ့ထီသောယတခြင်းပုဂ္ဂိုလ်၏စိတ်တံစိတ်ဝိနာဂမတိမတုံမလုံး လောကရန်တရားတွေနဲ့တွေ့တဲ့အခါကာလမှာလာဘအလာဘယတာအယတာနေနာပတန္တာဒုက္ခဒုက္ခဆိုတဲ့လောကရန်တရားအကောင်းဆုံး၄ခုပေါ့။အကောင်းဆုံး၄စုံ၈ခုရှိတယ်။ရရင်းနဲ့မရရင်းရရင်သဘောကျတာပဲ။မရရင်သဘောမကျဘူး။ရပြီးသားတွေပြည့်သွားရင်ဒါပြီးသဘောမကျဘူး။အဲဒါအတူတူပဲ။မရတာနဲ့ရပြီးသားတွေပြည့်ဆုံးဆုံးသွားတာနဲ့ဒါတွေအတူတူပဲ။ရခြင်းမရခြင်းနဲ့ဒီဘောဥစ္စာယရနာတွေလှလှပါတွေ။ ရတယ်ဆိုရင်အောင်မြင်တယ်ဆိုရင်ဝမ်းမြောက်ကြတယ်တက်ကြွတယ်တခါလားမရဘူးဆိုရင်စိတ်ဓာတ်တွေကျရပြီးသားတွေပြည့်စည်ဆုံးရှုံးသွားပြီဆိုစိတ်ဓာတ်တွေကျကုန်ဒီလိုစိတ်တွေဖောက်ပြန်သွားကြတယ်ချိုသေးတော်မှပြီးသွားကြတယ်အကြီးကျယ်ဆုံးရှုံးသွားတဲ့အခါမှာဒီကရတာအာရတာအချွေရံနေရရင်တဲ့သဘောကျတာပဲ အိမ်တော်ကြီးကစပြီးတော့ရလာရင်သဘောကျတာပဲဘောင်းတဲ့မိတ်ဆွေတွေရရင်လည်းသဘောကျတာပဲအဲမရရင်တော့သဘောမကျဘူးရပြီးသားတွေပြည့်စည်ဆုံးရှုံးသွားတယ်ဆိုရင်ဒါပြီးစိတ်မကောင်းတာပဲစိတ်ဓာတ်တွေကြာပြင်းသွားတုံလုံးနေနာပဒံသာချီးမွမ်းခံရရင်သဘောကျတယ်ချီးမွမ်းလို့ရှိရင်ဟုတ်မဟုတ်မဟုတ်ပဲလည်းလည်းအဲသူများချီးမွမ်းရင်သဘောကျတယ်မဟုတ်မှန်းသိတယ်နဲ့စိတ်ကြောင့်မဆိုးဘူး ဒီမွန်းကလည်းလက်ခံရကဲရလို့ရှိရင်ဟုတ်တာနဲ့ကဲရလည်းမခံနိုင်ဘူးကဲရလို့ရှိရင်တော့ဟုတ်ပြီမယ်လို့ပြောဆိုမခံနိုင်ဘူးအဲ့ဒါကဲရရင်မဟုတ်ရင်တော့ပြောကြမကြည့်ဘူးဟုတ်နေတာတော့မှပြီးမခံနိုင်ဘူးစိတ်ဆိုးတယ်စိတ်ဓာတ်တွေမရှိတယ်ပေါက်ပြန်ုံလုံးပါဒုက္ခဒုက္ခချမ်းသာနဲ့တွေ့တဲ့ခါကာလကိုစိတ်ချမ်းသာနေတဲ့ခါမှာအဲဒီမှာစိတ်တွေတက်ကြွပြီးတော့တုံ့နှုတ်တယ် ကိုယ်စိတ်ဆင်းရဲတွေနဲ့တွေ့ပြီဆိုလို့ရှိရင်တော့ပြိတ္တတွေကြာပြီးတော့သံဃာကိုအောက်တန်းကြာတော့တာပဲအားရရော့သွားအဲ့ဒါသာမန်ပုဂ္ဂိုလ်တွေရဲ့ဖြိုးဖြစ်ခြင်းညာနာပုဂ္ဂိုလ်မှာအဲ့ဒီလောကဓာတ်တရားတွေနဲ့ကောင်းတဲ့လောကဓာတ်၄ပါးနဲ့တွေ့လည်းပဲကြက်ကြွခြင်းမရှိဘူးမကောင်းတဲ့လောကဓာတ်၄ပါးနဲ့တွေ့လည်းကြာသွားခြင်းမရှိဘူးတဲ့အောက်ကြခြင်းမရှိဘူး စိတ်ဓာတ်မကြဘူးကြံနဲ့ဒီနဲ့ဒီနေတယ်ကောင်းတာနဲ့တွေ့တဲ့အခါလည်းဒီလိုပဲစိတ်ကမကောင်းတာနဲ့တွေ့တဲ့အခါလည်းဒီလိုပဲအိဋ္ဌာယုံအနိဋ္ဌာယုံတွေအတူပြုပြီးတကားတော့အကျိုးနိုင်တယ်ဘုရားပြန်တခါပုဂ္ဂိုလ်တွေလည်းဝိပဿနာရှုတဲ့အခါကလည်းသင်္ခါရုပ္ပကညာရောက်ရင်အဲ့ဒါလေးတော်တော်ပြည့်စုံတယ်တော်တော်ဟန်ကြတယ်သင်္ခါရုပ္ပကညာကောင်းအောင်ရောက်နေအဲ့ဒီလို တဏှာကင်းရမယ်တဏှာကြောင့်တုန်လှုပ်နေတာတဲ့အကောင်းဆိုးတွေနဲ့တွေ့ရင် ကောင်းရင်တဲကြွမကောင်းရင်လည်းပဲကြာဆင်းပြီးတော့နေအဲဒီတော့မတုန်လှုပ်အောင်ပါတဏှာကင်းရမယ်တဏှာကင်းလို့ရှိရင်မတုန်လှုပ်ဘူးနာကမတိမတုန်လှုပ်တော့ဘူးဒီကနေရမယ်ဒီကနေပြီးအပြင်ဘာလို့အောင်လို့ဆိုရင်ဥဒရံဘိက္ခုနာဂရိယကိုင်ပြီး ကိုယ်စီသုံးလက်သုံးလျာနိုင်ညာဥဒရံဝါစီခြင်းစီပင်ခြင်းကိုနာကရိယာမရှိရဘိက္ခုတံမြာတွေကိုရှင်းမြင်သောယောဂီပုဂ္ဂိုလ်သည်ဘိက္ခုတံမြာတွေကိုရှင်းမြင်သောယဟန်ဤဝါယောဂီပုဂ္ဂိုလ်သည်ကိုယ်စီသုံးတစ်ခုသောရနိုင်ညာဥဒရံစီးပွားခြင်းပွားစီခြင်းစီပင်ခြင်းကိုနာကရိယာမပြုရမဖြစ်စေရပွားစီစီပင်တဲ့သဘောတရားတွေမပြုအောင်ဖြစ်စေရပွားစီစီပင်တဲ့သဘောတရားက အနကုရှိတယ်ခုနကုရှိတယ်ရာဂဒေါသမောဟဒီကသုံးခုဒိဋ္ဌိမာနအဲငါတို့ပြီးတော့ကံအကုသိုလ်ကအကုသိုလ်ကံ6ခုရာဂဒေါသမောဟဒိဋ္ဌိမာန ကုသိုလ်ကအကုသိုလ်ကဘာကိလေသာမိလေသာကတော့ရှိတယ်ပါပြီးသားပါကြံတဲ့ကိလေသာတွေယူရမှာမဟုတ်ကိလေသာကိုသူကတခုထည့်ထားတယ်ဒါကဒေါသမောဟဒုဒိဋ္ဌိမာနပြီးတော့ကိလေသာကံကုသိုလ်ကအကုသိုလ်အနှမျိုးကိုကံလို့တစ်မျိုးလည်းပဲယူတာတယ် 9ပါးရှိအဲ့ဒါတွေဥဒ္ဒရပါဠိလိုဥဒ္ဒရဆိုတာပွားစီခြင်းစီပင်ခြင်းဆိုတဲ့အနည်းရှိတယ်စီပင်ပွားစီရတဲ့တရားတွေပေါ့ပွားများတဲ့တရားတွေဒါကလည်းပဲစပြီးတော့ဖြစ်လိုက်လို့ရှိရင်တိုးပွားတာပဲဒေါသလည်းတိုးပွားတာမောဟလည်းတိုးပွားတာမာနလည်းတိုးပွားတာဒိဋ္ဌိလည်းတိုးပွားတာပဲအခြားကိလေသာတွေလည်းဖြစ်ရင်တိုးပွားတာကံတွေကလည်းပဲကုသိုလ်ကံ အကုသိုလ်ကံတွေကများစွာတိုးပွားတာလေကုသိုလ်ကံဘက်ကတော့အထိုင်းလျောက်ပဲကုသိုလ်ကံကလည်းပွားသမျှလည်းပွားပါတယ်သူကလည်းအောင်းမျိုးတွေပြေးပြီးတော့ပွားတာအဲဒါကြောင့်ဥဒရစီရင်ပွားစီရတဲ့တရားတွေတဲ့အဲဒါတွေလည်းပဲမကြည့်ပါမဖြစ်စေရဘူးဒါကဒေါသမောဟဒိဋ္ဌိမာနကိလေသာဒါကတော့အကုသိုလ်တရားတွေကိုဖြစ်စေရဘူးဆိုတာရှင်းပါတယ် ကံဆိုတာကတော့ကုသိုလ်လည်းပါအကုသိုလ်လည်းပါတယ်အကုသိုလ်ကမဖြစ်စေရဘူးဆိုတာရှင်းတယ်ကုသိုလ်ကမဖြစ်စေရဘူးဆိုတာတွေကပါနေတယ်မှာဒါပေမဲ့အဲ့ဒီကုသိုလ်ကရှားကံမဟုတ်ဘူး။ဗာဏယာဝဆင်းရဲတွေကိုပွားစေရတဲ့ကုသိုလ်ကံနဲ့ဝုတ်ပုံမိတဲ့ကုသိုလ်ကံမျိုးလူဝနာဘဝလူချမ်းသာနာချမ်းသာတွေရည်ရွယ်ပြီးတော့ပြုတဲ့ကုသိုလ်ကောင်းမှုမျိုးအဲ့ဒါတွေပွားကြရဘူးတဲ့အဲ့ဒါတွေပွားနေလို့ရှိရင်လည်း ။ဒါနေရာတဲ့ထက်ကထက်ကဖြစ်ဦးရနာသေးရ။အဲဒါကအဲဒါတွေမပွားစီရဘူးတဲ့ဒါတွေလည်းတွေ့နိုင်နေရကင်းစီရမှာပေါ့။အဲဝိပဿနာရှုတဲ့ကုသိုလ်မျိုးတွေကတော့ဒါနေရာကလွတ်မြောက်အောင်လို့ရှုနေတဲ့ကုသိုလ်၊မညာပညာတွေကจิตတောင်းတာပြီးပြုတဲ့ကုသိုလ်ကလည်းပဲဒါနေရာလွတ်မြောက်အောင်ပြုတဲ့ကုသိုလ်ဒါတွေကတော့ရှိရမှာပါပဲ။ရှိအောင်အားထုတ်ရမယ့်ဥစ္စာတွေပါ။ ။အဲကြောင့်တဏှာကင်းစင်ပြီးပြီးပြင်းစီပင်ပွားများကင်းစီရာသမုတ်လေတွင်လိုင်းကင်းစင်ရေတွင်ပြီးပြီးပုံပမာအစွာလေးကဲဆိုရတော့သမုတ်လေတွင်သမုတ်လေလိုင်းကင်းစင်ရေတွင်ပြီးပြီးပုံပမာရေတွင်ပြီးပုံပမာ ရိဒါဆိုတဲ့အတိုင်းထက်ပိုင်းအောက်ပိုင်းနေတယ်အလယ်ပိုင်းပေါ့။တနည်းအားဖြင့်အလယ်ကားနဲ့ဝေးတဲ့အလယ်ကောင်းမှာရေရင်ဟာတည်ရနေတယ်အဲ့ဒါလိုပဲလှုပ်ရှားရတဲ့ငါကင်းစင်ပြီးတည်ရရမယ်။ကောင်းတဲ့အာယုံတွေအကြောင်းပြုပြီးတော့လည်းမတက်ကြွနဲ့မကောင်းတဲ့အာယုံတွေအကြောင်းပြုပြီးတော့စိတ်ဓာတ်မကြစေနဲ့တည်ရနေပြရမယ်။ဝိပဿနာရှိတဲ့ပုဂ္ဂိုလ်တွေသင်္ခါရုပ္ပကညာကြရင်အဲ့ဒါတွေကတော်တော်ထင်ရှားတယ်။နားကောင်းတယ် အဲ့ဒီပြန်စီပင်ပွားများစီပင်ပွားများတဲ့တရားတွေလည်းပဲကင်းစရာမယ်အဲရာဂဒေါသမောဟဒါကစီပင်ပွားများခြင်းဒေါသစီပင်ပွားများခြင်းမောဟစီပင်ပွားများခြင်းမာနဒိဋ္ဌိစီပင်ပွားများခြင်းဒါတွေကင်းစရာမယ်အကိလေသာတဲ့ဉာဏ်နဲ့ကိလေသာတွေဒါကဒေါသမောဟမာနဒိဋ္ဌိတွေလည်းကိလေသာတွေပဲဒီ၅ခုနှုတ်ပြီးဉာဏ်နဲ့၅ခုရှိသေးတဲ့ကိလေသာတွေအားလုံး၁၀ခုရှိတယ် ပြီးတော့ကံအကုသိုလ်ကဝါစီခြင်းကင်းစရာမဲ့ကုသိုလ်ကံကတော့ဗာမယဝဆင်းရဲကိုကျေပြန့်စေရတဲ့ကုသိုလ်ကံတွေလည်းပဲဒါကင်းစရာမဲ့ကင်းရင်ကောင်းတာပေါ့လေမကင်းတဲ့သူကတော့တော်တော်တော်ပါပြီအကုသိုလ်တော့မဆိုးပါဘူးအဲ့ဒါပထမမေခွန်းရခြေသာဒီညနဲ့ပြီးတယ်လို့ဆိုရမှာပါပဲနောက်ထပ်မေခွန်းက ခုနှစ်နံပါတ်ကနောက်ထပ်မိဘတစ်ခုရောက်လာတယ်။မျက်မှောက်တရားဘေးဘေးပဲဆရာဟောကြားခဲ့ပဲဒီပါတိမောင်နဲ့စိတ်တည်နဲ့အကျင့်ဟောစီကြပါလိမ့်။ဒါမိမိတာမြတ်စွာဘုရားအင်းဒီမျိုးဟောရအောင်လို့မိဘကလေးဒုတိယမိဘထပ်ပြီးမေးထားတယ်။အဲ့ဒါကတော့ဒီနေ့ခေါ်ကြည့်ကြရပါဦး။ညစာတော့မှာတော့ ဒါဒါ10ဘုတ်လောက်တော့ပြီးမလားအောင်မလားပြီးပါဘူး6ဘုတ်တော့ပြီးပြီဒါကြီးကဟောရတာကြီးဘေးရန်အန္တရာယ်တွေကိုဖယ်ရှားရတဲ့မျက်မှောက်ကိုယ်ရည်တရားတွေမြတ်စွာဘုရားဟောခဲ့ပါပြီတဲ့အဲဒီကိုယ်ရည်တရားတွေရဖို့ရာဗာတိမောက်သီလအကျင့်စိတ်တည်ကြည်တဲ့တမာရီအကျင့်ကလေးဟောသားမှာဩဟောစီခြင်းပါသေးတယ်အဲ့ဒါဟောမလို့ ဆရာမေခွန်းထုတ်ပါတယ်အဲဒီကနောက်ကြောက်ပြီးတော့မာတိမောက်သီလကျင့်ဟောပုံတွေသမာဓိကျင့်ဟောပုံတွေကလည်းသူကလောလောကူကူမသိနိုင်ဘူးဒါတွေကလည်းဒီလိုချင်းရွေးချယ်ပြီးတော့ပြောရမှာလေနည်းနည်းပဲတရားတွေပါပဲဒါပေမဲ့လို့ဒီလိုနည်းနည်းပဲတရားတွေကြားနာတာကြားနာခဲ့တဲ့တရားတွေပဲလို့အောင်ယူပြီးတော့နာကြရမယ်တို့ဘုန်းကြီးဟောတဲ့အတိုင်းဆိုတော့နားတော့လေတော့လေပါလားသူပါဠိတဲ့အတိုင်းဆိုလို့ရှင်နားလည်းမလွယ်ဘူး တော့ဒီနေ့ဒီရင်ရအောင်မတော်မယ်ရပြီးတော့လာပြီနေဟောလို့ရှိရင်ပြီးမှာမဟုတ်ဘူးဆိုတော့ပြီးတော့ဒီကားရှိဇက်တိုက်ဟောသွားအောင်လည်းဒီလေခကြီးရတယ်ပဲသွားရအောင်ပါဒါကတရားမပြီးဘဲနဲ့ပြကြမ်းနေကြနေမှာလို့ဆိုပြီးတော့ဒါပဲကြောင့်ကျင့်နေတဲ့ဒီတရားဆက်ဟောအောင်ပါအဲကျင့်နေဟောပြီးတော့ ဒီညရယ်နေ့ခု၌သမုတ်တို့ပြုစုပွားများအာထုအပ်သောကောင်းမှုကုသိုလ်ပေါင်း၏ဘုရားကကိုမိဖတော်မှာစ၍လုံးစုံသောသာပေါင်းတို့အား ပေးဝေပါကုန်၏သုံးဆုံးသောသာပေါင်းတို့သည်